သနာတော်နှစ်2569ခုနှစ်ကောဇာတိဂရိ1385ခုနှစ်နေုံလာဇန်2ရက်ခရစ်နှစ်2023ခုနှစ်မေလ20ရက်စနေနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်စကရာမင်တိုမြို့သာသနာ့ဂုံကြီးကျောင်းတိုက်အတွင်းမှာ မဟာသတိပဋ္ဌာန်ဝိပဿနာ၃ရက်တရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုပွားအားထုတ်ကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးယနေ့ဓမ္မဒါနအမတဒါနအနေအားဖြင့်ကြိုတင်ပြင်သင့်ပြီဆိုတဲ့တတိပေတရားတော်ကိုခွန်ကြီးတို့ဓမ္မဒါန တရားအလူပေးလူမှာဖြစ်ပါတယ်ကြိုတင်ပြင်သင့်ပြီတရားတော်ဘာတရားတော်လဲကြိုတင်ပြီးတော့ပြင်ဆင်ပြီးတော့ခရီးသွားမယ်ဆိုရင်အဲ့ဒီခရီးလမ်းမှာမပင်မပန်းချမ်းချမ်းသာသာနဲ့ခရီးလမ်းဆုံးသည့်ထိအောင်ရောက်နိုင်တယ်ခရီးရှည်ရင် ရှည်သလောက်ကြိုတင်ပြီးတော့ပြင်ဆင်ရတယ် ခရီးတူရင်တူသလောက်ကြွတင်ပြီးတော့ပြင်ဆင်ရတယ်။ဘာမှကြွတင်ပြီးတော့ပြင်ဆင်မှုမရှိဘဲခရီးထွက်သွားလို့ရှိရင်မိမိတို့လိုအပ်တာတွေမပြည့်စုံတဲ့အတွက်ကြောင့်မို့ခရီးသွားတဲ့အခါမှာဆင်းရဲမယ်ပင်ပန်းမယ်ဒုက္ခရောက်မယ်။ကြိုတင်ပြင်ဆင်ထားလို့ရှိရင်မိမိရောက်လို့တဲ့ခရီးကို သွားတဲ့အခါမှာမပင်မပန်းချမ်းချမ်းသာသာနဲ့လူရခီးကိုရောက်နိုင်တယ်အဲ့ဒီလိုပဲဘုန်းကြီးများရောဘုန်းကြီးတို့ယောဂီများရောတန်တနာတန်တရာခရီးသွားတွေဖြစ်တယ်ခရီးသွားတွေဖြစ်တဲ့အတွက်ကြောင့်မို့မိမိတို့တန်တရာခရီးဟာအလွန်ရှည်ဝေးနေတဲ့အတွက်ကြောင့်ဒီတန်တရာခရီးသွားတဲ့အခါမှာ မိမိတို့ပြင်ဆင်သင့်တာတွေကြိုတင်ပြီးတော့ပြင်ဆင်ဖို့ရမလိုအပ်ဘူးလားဒီဘဝမှာခရီးသွားတဲ့အခါမှာကြိုတင်ပြင်ဆင်ရတယ်လို့တန်ត្រာခရီးကိုသွားတဲ့အခါမှာလည်းပဲမိမိတို့ရဲ့တန်ត្រာခရီးမှာရောရဘဝဘုံဌာနမှာချမ်းချမ်းသာသာနေနိုင်ထိုင်နိုင်ဖို့အတွက်အနာယောဂကင်းကင်းရှင်းရှင်းနဲ့နေနိုင်ထိုင်နိုင်ဖို့အတွက် ဆင်းရဲတွေလွတ်မြောက်ပြီးချမ်းချမ်းသာသာနေနိုင်ထိုင်နိုင်ဖို့အတွက်ဒီတန္တရာခရီးအတွက်ပြင်ဆင်သင့်ပြင်ဆင်တိုက်တာတွေကြိုတင်ပြီးတော့ပြင်ဆင်ထားဖို့ရအရေးမကြီးဘူးလားအဲ့ဒီလိုကြိုတင်ပြီးတော့ပြင်ဆင်ထားဖို့ဘုန်းကြီးကဒီကနေ့ဟောမယ့်တရားဟာတတိပေးတဲ့တရားဖြစ်ပါတယ်ဒီတရားတော်ကိုဘာကြောင့်ဖြစ်ပေါ်လာတာလဲဆိုရင် ဘုန်းကြီး2018ခုနှစ်လောက်ကဒီအမေရိကန်နိုင်ငံမှာပဲလူငယ်မျိုးသားတဦးကနေပြီးတော့ဘုန်းကြီးကိုလျှောက်ပါတယ်တပည့်တော်တို့ဟာအခုပြည်ပမှာရောက်နေကြတယ်ပြည်ပမှာရောက်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့ကိုယ့်ရဲ့ဘာသာဘာသာရေးနဲ့စပ်ပြီးတော့လည်းပဲ အချိန်ပြည့်ဘာမှမလုပ်နိုင်ကြဘူးကိုယ့်ရဲ့ဇာဝတ်နေရေးမိသားစုအရေးအတွက်ပဲအချိန်နဲ့တပြေးညီအလုပ်လုပ်နေရတယ်ဒါကြောင့်တပည့်တော်စဉ်းစားမိတယ်ဗျာတကယ်လို့များ ကိုယ့်ရဲ့နောက်ဆုံးအချိန်မှာတန္တရာခရီးအတွက်ဘယ်လိုများ နှလုံးသွင်းရပါမလဲလို့စဉ်းစားမိတယ်ဗျာတဲ့ဒါကြောင့်တပည့်တော်ဗုဒ္ဓဘာသာဝင်တွေရဲ့နောက်ဆုံးထွက်တဲ့နေတဲ့အချိန်လေးမှာဘယ်လိုနှလုံးသွင်းသွားရမလဲအဲ့ဒါလေးကိုတပည့်တော်သိကျင်တယ်ဗျာရှောက်တာပါအဲ့ဒီအမေးဟာလည်းဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေမေးတဲ့မေးခွန်းလားမမေးတဲ့မေးခွန်းလား တကယ်ကိုမေးထားသိထားတဲ့နဲ့မိကုံလေးတစ်ခုပဲဒါဗုဒ္ဓဘာသာဝင်တိုင်းဗုဒ္ဓဘာသာဝင်တိုင်းဟာဒါသိထားဖို့လိုတယ်အဲ့တော့နှလုံးသွင်းဖို့ဆိုတော့ဘုန်းကြီးကသူ့ကိုပဲပြန်မေးတယ်မင်းဒီရောက်တာဘယ်လောက်ကြာပြီလဲမြန်မာနိုင်ငံလုံးကရောမိမိတရား အလုပ်တွေရောအတုခက်ဘူးတလားစသည်ဖြင့်မေးပါ မေးတဲ့အခါမှာသူတရားတွေအထုတ်ခဲ့ဘူးပါတယ်ဒါပေမဲ့လို့ဒီမှာကြတော့အချိန်မရတာရေဒီကတရားစခန်းနေဖွင့်ပြန်တော့လေပဲကိုယ့်ဘက်ကခွင့်မရကိုခွင့်အားပြန်တော့လေပဲဒီဘက်ကတရားစခန်းမရှိတဲ့အတွက်ကြောင့်မို့ဒီမှာတော့ဘာမှမလုပ်ဖြစ်တဲ့အကြောင်းလျှောက်ပြပါ အဲ့ဒီကိုရှုမှတ်အထုတ်ခဲ့တဲ့တရားတွေရောမှတ်မိသေးလားလို့ကိုညံမေးတယ်မှတ်မိပါတယ်အဲ့ဒီတော့ကအထုတ်ထားတဲ့တရားလေးကိုမင်းအဲ့ဒီအချိန်ကြတော့မင်းပြန်ထုတ်သုံးဖို့ပဲဘုရားပြောတယ်လောကမှာမိမိတို့အခုစည်းဝါးရှားနေတယ်ရှားနိုင်တော့ကရှားထားပြီးစုဆောင်းထားတယ်ခွေးတို့မြန်မာဗုဒ္ဓဘာသာတွေဟာအယံကံရောသုံးပြတဲ့ပုဂ္ဂိုလ်မရှိသလောက်ပဲစုဆောင်းတာများတယ် အဲ့ဒီလိုစုဆောင်းကြတဲ့အခါကျတော့နောက်ဆုံးအိယာဘောဘုံဘုံလဲပြီးမရှာနိုင်မဖွေနိုင်တဲ့အခါကျတော့မိမိရှာနိုင်တုန်းကရှာထားတဲ့အထုပ်လေးကိုပဲဖြီးပြီးတော့သုံးရတယ်လို့လို့အဲ့တော့မြန်မာနိုင်ငံတုန်းကအထုတ်ထားတဲ့တရားတွေအဲ့ဒီလိုနောက်ဆုံးအချိန်ရောက်တဲ့အခါမှာမင်းထုတ်ပြီးတော့အသုံးချလို့ရမယ်ဆိုရင်အဲ့ဒီဟာအသုံးချသွားဖို့ပဲ။ နောက်ဆုံးအချိန်မှာရှုမှတ်မှုလေးနဲ့ဘဝကိုဖြတ်တန်းသွားမယ်ဆိုရင်ကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီကုသိုလ်စိတ်လေးနဲ့ဘဝသာဖြတ်တန်းသွားမယ်ဆိုရင်အပယ်ဆင်းရဲကတော့မလွတ်နိုင်ဘူးလားလွတ်သွားနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဒီနေ့အားထုတ်တဲ့တရားလေးဟာဒီလောက်နဲ့မိမိတို့ကျင့်တတ်မနေစေချင်ဘူး ဘာဝိတာဘဟုလိကတာဘာဝိတာပွားများနေမယ်ဘဟုလိကတာကျိန်ဖန်များစွာအလေးအလာပြုနေမယ်ဆိုရင်အဲ့ဒီလိုအလေးအလာအများဆုံးပြုတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးတရားညောင်ဆောင်မှုရောက်သွားရင်လည်းပဲကိုရှုမှတ်ရမှာကိုမမေ့ဘူးအဲ့ဒီမှာတတိကပ်ပြီးတော့နေပြီးရှုမှတ်နိုင်သွားတယ် တကယ်လို့တရားစခန်းလေးကို10ရက်ဝင်လိုက်တယ်9ရက်ဝင်လိုက်တယ်3ရက်ဝင်လိုက်တယ်ဒီလောက်ကလေးပဲဆိုရင်တော့ကိုယ်အိမ်မှာနေတဲ့ခါမှာဒီတရားသတိတောင်မရအဲ့ဒီလိုသတိမရဘဲနဲ့မိမိလျော့လျော့နေသွားမယ်ဆိုရင် နောက်ဆုံးသေကံနည်းကြတော့ခြေမကံမိလက်မကံမိဘာမှမိမိရရကိုမလုံးနိုင်ဘဲနဲ့ တွေ့ဝေမှုတွေနဲ့သာဘဝဖြတ်သန်းသွားမယ်ဆိုရင်အပေကလုံးဝမလွတ်နိုင်တော့။ဒါကြောင့်မို့ဒီနေ့အာထုတ်ထားတဲ့တရားဟာမိမိတို့ရဲ့နောက်ဆုံးအချိန်မှာဒီတရားလေးကိုနှလုံးသွင်းသွားမယ်ဆိုရင်အပေကလွတ်နိုင်တဲ့အတွေ့အကြုံမို့မိမိတို့အခုအာထုတ်နေတဲ့တရားဟာအာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားအာကိုတိုက်တဲ့တရားပါဗျာမိမိတို့ဘဝအတွက်အပေကနေကတည်နိုင်တယ် တကယ်အားကိုးထိုက်တဲ့တရားပါဘုန်းကြီးကသူ့ကိုမိမိအားထုတ်ထားတဲ့ဒီတရားလေးနဲ့နှလုံးသွင်းပြီးတော့မင်းဘဝကိုနောက်ဆုံးချီဖြတ်တန်းဖို့ဒီလိုမှမဟုတ်လို့ရှိရင်သူ့ကိုပြောပြတယ်လူကငေသေးတာဆိုတော့ဒါနာကောင်းမှုတွေပါလေပြည့်ပြည့်ဝဝပြုနိုင်အောင်မှာမဟုတ်သေးဘူး အသက်ရွယ်ကြီးရင်းတဲ့ပုဂ္ဂိုလ်တွေကြတော့ဒါနကောင်းမှုတွေကောင်းကောင်းပြုခဲ့တယ်လူတန်းတွေပေးခဲ့ကြတယ်ဖျားတည်ခဲ့ကြတယ်ကြောင်းဆောက်ခဲ့ကြတယ်လမ်းဖွင့်လမ်းဖောက်ခဲ့ကြတယ်ရေတွင်းရေကန်တွေလှူခဲ့ကြအဲဒီလိုကုသိုလ်တွေကများအဲဒီလိုကုသိုလ်တွေကိုပြုထားတာတွေရှိခဲ့ရင်လည်းပဲအဲဒီနောက်ဆုံးအချိန်လေးမှာမိမိပြုတဲ့ကုသိုလ်တွေကိုပြန်လည်ပြီးတော့တတိယအောင်မေးပြီးတော့နေမယ်ဆိုရင်လည်းပဲ အဲ့ဒီပုဂ္ဂိုလ်ရဲ့ဘဝဟာပေလေးပါးကလွတ်နိုင်တယ်ကုသိုလ်စိတ်ကလေးနဲ့ပဲကိုပြုတဲ့ကုသိုလ်စိတ်ကလေးတွေအာယုပြုပြီးတော့ဘဝကိုဖြတ်တန်းသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ပေကလွတ်နိုင်တယ်ဒီလိုမှမဟုတ်ဘူးဆိုရင်မိမိတို့တရားတွေနာကြားဖို့ပေါ့မိမိတို့နာကြားထားတဲ့တရားတွေအခုဆိုရင်တရားနာတယ်ဆိုတာခက်ခက်ခဲခဲမဟုတ်ပါဘူး အင်တန်လွယ်ကူပါမိမိတို့ရဲ့ဖုံးလေးထဲမှာတရားတွေတွင်းထားမယ်ဆိုရင်တရားအပုပ်ပေါင်းထောင်ချီပြီးတွင်းထားနိုင်တယ်လို့ကြားဘူးပါတယ်ဒါဘုန်းကြီးကတော့သုံးလည်းမသုံးဘူးလို့မသိပါဘူးအဲ့ဒီလိုကိုယ့်ရဲ့ဖုံးလေးထဲမှာတွင်းထားမယ်သို့မဟုတ်သူတို့ပြောတဲ့စတစ်ကလေးရှိတယ်ဆိုတာအဲ့ဒါလေးထဲမှာထည့်ထားမယ်ဆိုရင်လည်းဒါလေးတက်ပြီးတော့နားထောင်မယ်ဆိုရင်နားမယ်ဆိုရင်လည်းရတယ်ဆိုတော့ကိုယ့်ရဲ့နောက်ဆုံးအချိန်လေးမှာ အဲ့ဒီတရားလေးကိုနာကြားနှလုံးသွင်းရင်းနဲ့ပဲဘဝကိုဖြတ်တန်းသွားမယ်ဆိုရင်ရောကုသိုလ်စိတ်လားအကုသိုလ်စိတ်လားကုသိုလ်စိတ်ကလေးနဲ့သွားမယ်ဆိုရင်ဒုက္ခတိဘဝလားဒုက္ခတိဘဝလားဒုက္ခတိဘဝပဲသူ့ကိုဘုန်းကြီးဒါလေးတွေပြောပြပေးပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်မင်းအကုရနောက်ဆုံးလက်နှစ်ကပါလဲဆိုရင်တရဏဂုံ၃ပါးပဲ ဘုရားတရားတန်ခါယရဏသုံးပါးကိုမမေ့ဘူးဆိုရင်ပဲဘယ်ကလွတ်နိုင်လဲယေကေစီဗုဒ္ဓတရဏကတာတိနတေကမိတန်တိပါယဘူမိန်လို့မြတ်စွာဘုရားဟောထားတယ်ဗုဒ္ဓတရဏကိစ္ဆာမိဗုဒ္ဓမြတ်စွာဘုရားကိုတရဏကိုးကွယ်ရာဟူ၍ကိစ္ဆာမိစိကပ်ပါဓမ္မတရဏကိစ္ဆာမိတရားတော်ကိုကိုးကွယ်ရာဟူ၍စိကပ်ပါသံဃာတရဏကိစ္ဆာမိသံဃာတော်ကိုကိုးကွယ်ရာဟူ၍စိကပ်ပါ အဲ့ဒီဘုရားတရားတန်ခါယရဏသုံးပါးပေါ်မှာမင်းအာယုံယူနေတယ်တတိယနေတယ်ဆိုရင်မင်းဘယ်ကလွတ်နိုင်ပါလဲဒါနောက်ဆုံးထုတ်သုံးရမယ်လက်နဲ့ပဲဒါကြောင့်မို့ဒီနည်းနဲ့ပဲမင်းဘဝကိုသန္တရာဂကြီးကိုသွားတဲ့အခါကာလမှာမင်းဖြတ်တန်းရမယ့်အချိန်ဟာအဲ့ဒီနည်းတနည်းနည်းနဲ့မင်းအသုံးချပြီးဖြတ်တန်းမှာလို့ဘုန်းကြီးပြောခဲ့တယ် နောက်ဘုန်းကြီးစာပေတွေမှာလိလဖတ်ရှုတဲ့အခါကဏ္ဍကြတော့ဘုန်းကြီးတွေ့ထားတောင်မြို့မဟာကန္တယုံဆရာတော်ဘုရားကြီးရေးသားတော်မူတဲ့စာအုပ်ထဲမှာယုံမင်းကြီးဥဖိုးလံရဲ့ကြိုတင်ပြီးတော့ပြင်ဆင်မှုလေးကိုဘုန်းကြီးဖတ်ရှုထားပြီးတော့အဲ့ဒီပြင်ဆင်မှုကိုဘုန်းကြီးအတင်းသဘောကျတယ်အသက်အရွယ်ကြီးရင်လာပြီဆိုရင်တော့အသက်ကြီးလာတာနဲ့မျှ ဘုန်းကြီးတို့ယောဂီများနီးလာပြီအသက်ကြီးလာတာနဲ့အမြဘာနဲ့နီးတာလဲသေဖို့နဲ့နီးလာတာဒါကြောင့်သင်္ကမန္တာဝယောဝုဒ္ဓစေနံမရဏတန္တိကံဇီဝိတုံနာဂတိရတဘင်္ဂောနတသူဝေသူဝေသင်္ကမန္တာနှင်ဟောင်းနေွယ်ပြောင်းနှစ်တည်းသို့ရောက်ရှိခဲ့လေပြီ။ ဝယောဝုဒအရွယ်ကြီးရင်ဘယ်နည်းနှင့်မြတင့်တင့်ရွှွန်ဆိုနောက်ထလို့မပြိုနိုင်တော့လေသည်နေ့စဉ်နေ့တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းမိနစ်တိုင်းမိနစ်တိုင်းနာရီတိုင်းနာရီတိုင်းအချိန်တိုင်းအချိန်တိုင်းဟာကုံဆုံးသွားတာနဲ့အမျှမိမိတို့ရဲ့အရေးဆင်းတွေဟာနှုတ်ပြိုလာတာလားရင့်ရောလာတာရင့်ရောလာတာ မိမိတို့ရဲ့ရည်စင်းတွေကရင့်ရောလာ။အိုမင်းလာ။အဲဒီလိုရင့်ရောအိုမင်းလာတာကိုမိမိတို့ကပြန်လည်ပြီးတော့16နှစ်သားအရွယ်16နှစ်သမီးအရွယ်အသက်20အရွယ်အသက်20အမျိုးသားအမျိုးသမီးအရွယ်ကိုပြန်ပြီးဖြစ်ချင်းလို့ရောရပါအောင်မလားရပါဘူးဘလို့ပဲပြင်ဆင်ပြင်ဆင်မှာပြင်ဆင်ကြံတော့ပြင်ဆင်မှာဘလို့မှမရအရေးစင်းတွေကအလိုယူရင်းနေပြီ ရင်းရောနေပြီအဲ့လိုယုံမင်းရင်းရောနေတာကိုမိမိတို့တချို့ကအသားတွေပါလှိလက်ပြီးတော့ပြင်ဆင်ကြတယ်လို့ဆိုပါတယ်ဘလောက်ပဲပြင်ဆင်နေပြင်ဆင်နေသရာတရားကိုညာလို့ရပါမလားမရပါဘူးအဲ့ဒီသရာတရားဖြစ်စီနှိမ့်ဆက်နေတာကိုကိုမှန်ကြည့်လိုက်တိုင်းကြည့်လိုက်တိုင်းကိုတရိယာဖို့ရည်ကြည်တယ် ငါတစ်ချိန်လုံးကလို့မဟုတ်တော့ဘူးဆိုတာကိုကိုကိုသိဖို့ရည်ကြည်တယ်။ဒါကြောင့်မို့ဝရောဝုဒ္ဒအရွယ်ကြီးရင်ဘယ်နည်းနှင်းမြတင့်တင့်ရှင်စိုးနောက်ထလို့မပြိုနိုင်တော့လေပြီ။မိမိကိုယ်ကိုမိမိနောက်ထအပြိုလေးလို့လူပြိုလေးလို့ငါဒီလိုနုပြိုလာတဲ့အနေအထေမျိုးကိုဘလို့ပဲပြင်ဆင်ပြင်ဆင်မိမိတို့ရဲ့အသားအရည်တွေကိုပြန်လည်ပြီးတော့လှီး ဖြတ်ပြီးတော့အကုန်လုံးပြင်းရှင်းခြင်းသလိုပြင်းစင်မှာပြန်လည်ပြီးတော့နုပြိုလာဖို့ဆိုတာဖြစ်နိုင်ပါမလားဖြစ်နိုင်ပါဘူးလုံးဝကိုမဖြစ်နိုင်ဝယောဝုဒ္ဓရွေကြည့်ရင်ဘယ်နည်းနည်းမြတင့်တင့်ရွှွဆိုနောက်ထလို့မပြိုနိုင်ကြလေပြီဇေနာချိန်တိုင်းယိုယွင်းတရွေ့၍အိုမင်းညာဂုံတိဖြစ်၍အချိန်တိုင်းချိန်တိုင်း ကုံသွားတိုင်းကုံသွားတိုင်းဘုန်းကြီးတို့ယောဂီများရဲ့အရေးစင်းနေတာ။ပုံမင်းရင့်ရော်ပြီးတော့လား။မနေ့ကအရေးစင်းနဲ့နေ့လေအရေးစင်းတူသေးရဲ့လား။နေ့လေကအရေးစင်းနဲ့အခုညနေအရေးစင်းတူသေးရဲ့လား။မတူတော့ဘူးအချိန်နေကုံသွားတိုင်းကုံသွားတိုင်းမိမိရဲ့အရေးစင်းနေတာ။ရင့်ရော်ပြီးတော့ယူရင်းလာ။စိဏချိန်တိုင်းယူရင်း၍ ၍၍အိုမင်းညဂုံတိဖြစ်၍မရဏတန်တိကာကြီးသူငယ်သူဘယ်မဟုပဲသေဝခရီးတို့တစားတဲ့တစားနီးခဲ့ကြလေပြီဘုန်းကြီးတို့သေးသေးချာချာနှလုံးသွင်းဆင်ခြင်ကြည့်လေအချိန်နေကုံသွားတိုင်းကုံသွားတိုင်းဟာသိတဲ့ဘက်ကိုဝေးသွားတာလားနီးလာတာလားနီးလာတာပါ နွမ်းသက်ကုန်းကိုဆွဲသွားတဲ့နွမ်းအဲ့ဒီနွမ်းသက်ကုန်းကိုဆွဲသွားတဲ့နွမ်းဟာခြေလန်းတလန်းလှမ်းလိုက်တာနဲ့တလန်းသေးဖို့ဘာဖြစ်သွားတာလဲတလန်းနီးသွားတာပဲဘုန်းကြီးတို့ယောဂီတို့တရက်ကုံသွားတိုင်းတရက်ကုံသွားတိုင်းသေဖို့ဝေးသွားတာလားနီးသွားတာနီးသွားတာနီးနီးသွားတာတေချာနှလုံးသွင်းနိုင်မှဒါတွေကသိတာ အဲ့ဒီတော့မွေးနေ့ဆိုရင်တချို့မှမွေးနေ့ရောက်ပြီဆိုရင်ဟိုပြောဖို့ပါဖို့မွေးနေ့ရောက်ရင်ဘယ်လိုပြောပြောပါပါကြီးနဲ့ဘယ်လိုဆင်နွယ်မယ်ဘယ်လိုကျင်းပမယ်စသည်ဖြင့်ပေါ့တကယ်တော့မွေးနေ့ဆိုတာဟာပြောဖို့မဟုတ်ပါဘူးပိုပွဲပါပဲယောဂီမွေးနေ့ဆိုတာဘာပွဲလဲပိုပွဲပဲဉာဏ်နဲ့ကြည့်ရင်သိတယ်ဘာနဲ့ကြည့်ရမှာလဲဉာဏ်နဲ့ ညာနဲ့ကြည့်ရမှာတစ်နှစ်ပြည့်လာတာနဲ့တပြိုင်နက်တည်းတစ်နှစ်သေမင်းမှတ်တမ်းကြီးတတိုင်းစိုက်လိုက်ပြီဗမှတ်တမ်းကြီးစိုက်တာသေမင်းမှတ်တမ်းကြီးစိုက်သွားပြီအဲဒါကြောင့်မို့တစ်နှစ်ကုန်ပြန်ပြီဆိုရင်တစ်နှစ်သေမင်းမှတ်တမ်းကြီးစိုက်ပြန်အဲဒါကိုညာနဲ့တတိနဲ့ရှင်ပြီးတော့ကိုကကိုယ့်အတွက်ပြင်ဆင်သင့်တာတွေပြင်ဆင်ထားဖို့မလိုအပ်ဘူးလားလိုအပ်ပါတယ်ဘုန်းကြီးတို့အခုမန္တလေးနေပြီးတော့ ရတနာဘုံမင်းနေပြည်တော်ကြီးမှာယောမင်းကြီးဥဖိုးလှိုင်ဆိုတာအင်ပန်ထင်ရှားခဲ့ဇာတဗေဒပညာရှင်ကြီးဖြစ်ပါသူဟာမေခစားတောင်းဝင်ယူပြီးတော့အသက်ရွယ်ကြီးရင်လာတဲ့အခါငိမ့်စားရအဲ့ဒီလိုအငိမ့်စားရပြီဆိုတဲ့အချိန်ကြတော့သူ ပြန်ပြီးတော့စဉ်းစားတယ်ငါတည်ဖို့နေပြီငါသက်ရွယ်ခုဆိုရင် 60ကျော်သို့မဟုတ်90ပေါ့အသက်ရွယ်ကြီးကြီးရင်လာပြီဖြစ်တဲ့အတွက်ငါတည်ဖို့နီးလာပြီငါအတွက်ကြိုတင်ပြီးတော့ပြင်ဆင်တဲ့နာကိုငါပြင်ဆင်မှဖြစ်မယ်ရှေးတုန်းကဘုန်းကြီးတို့ယောဂီများတရားပွဲတပွဲနာဖို့ဆိုတာလွယ်သလားခရင်သလားအင်မတန်ခရင်တာနော်အခုခေတ်မှာတရားပွဲတွေက ကိုကပဲမျက်နှာလွှဲသွားမှာပဲမျက်နှာမလွှဲရင်တရားပွဲနဲ့ထိတ်တက်ရည်တယ်တရားပွဲကြီးပေါ်လိုက်တာဘုန်းကြီးတို့အရွယ်ခန့်ငယ်ငယ်အရွယ်ယဟန်ငယ်ဘဝတုန်းကဆိုရင်ကိုပဲတရားပွဲတပွဲနာဖို့အင်မတန်ခင်းတယ်အဲ့ဒီအချိန်တုန်းကတရားဟောတဲ့ဓမ္မရိကကလည်းလက်ချိုးရည်လို့ရတယ်ဒီပိဋကဆရာတော်ကြီးတို့အနိစကံဆရာတော်ကြီးတို့ နောက်ပြီးတော့တခြားဆရာတော်ကြီးတွေထင်ရှားတဲ့ဆရာတော်ကြီးတွေရှိတယ်။တရားဒီဆရာတော်ကြီး၃၄ပါးရဲ့တရားနာဖို့နမနာခရင်တာ။အခုတရားပွဲတွေကကိုယ့်အိမ်ထဲမှာတောင်ကိုတရားပွဲကျင်းပလို့မရဘူးလား။အိမ်ထဲက TV ထဲမှာကိုတော်ဟာတရားတွေထိုင်မဟောဘူးလား။လက်တွေမြောက်လိုက် လက်တွေချိုးလိုက်လက်တွေပြလိုက်။ဟိုရှိတုန်းကဆိုရင်တခါလေတရားပွဲတရားဟောနေတာ။ TV ထဲကတရားဟောတာကိုဒါဘုန်းကြီးလည်း မြင်ဘူးလိုက်တယ်ဘာဘူးလို့မြင်ဘူးလဲဆိုတော့ဘုန်းကြီးကိုအဲ့ဒီလိုအတန်လွတ်ဌာနတွေကဘုန်းကြီးတရားဟောနေတာကို ရိုက်ပြီးလွှင့်ညင်တယ်ဆိုပြီးတော့သူတို့ကရှောက်ကြရိုက်ပြီးလွှင့်ညင်တယ်ဆိုတော့ဘုန်းကြီးကအဲဘုန်းကြီးအဲ့ဒါတွေစိတ်ဝင်စားဘူးတော်ပြီပေါ့ဘုန်းကြီးအတန်လောက်လေးရရင်တော်ပြီပေါ့ဘုန်းကြီးတရားဟောတဲ့ဟာကိုတန်ဖန်းသွားအဲ့ဒီတန်လေးဆိုရင်တော်ပြီပေါ့ ဟိုတရားဆရာတော်တွေဒီလိုလိုလွတ်နေအဲ့ဒီ TV ကနေလွတ်နေဆိုတော့အဲ့ဒါနဲ့ဘုန်းကြီးလည်းပဲသိကျင်လို့ဘုန်းကြီးရိတ်တာထဲမှာအလုသမားကြီးအကြောင်းရဝေယဝဆဆောင်ရွက်ကြတဲ့စွမ်းကောင်းဝေယဝဆဆွမ်းချက်တဲ့ပုဂ္ဂိုလ်ကြီးစသည်ဖြင့်ရှိပါတယ်အဲ့ဒီပုဂ္ဂိုလ်ကြီးနေတဲ့နေရာမှာအဲ့ဒီလို TV တက်ပင်တက်ဆင်ပေးထားတာရှိပါအဲ့ဒါနဲ့ဘုန်းကြီးက ဘယ်ချိန်ဒီလာတတ်လဲဘယ်ချိန်ဒီလာတတ်တယ်မနေ့ပိုင်းလာတတ်တယ်နေ့လယ်ပိုင်းလာတတ်တယ်နေ့လယ်ပိုင်းနေဆိုတော့ဘုန်းကြီးမအားဘူးပေါ့မနေ့ပိုင်းလေးဆိုတာဘယ်ချိန်ဘယ်ချိန်ဆိုတော့ကဲဒီလို့ဆိုရင်ဘုန်းကြီးအာယုံဆုံးဖုံးပေးပြီးတဲ့အခါမှာအာယုံဆုံးဖုံးပေးပြီးရင်ဘုန်းကြီးဈဉ္ညာလျှောက်ပါတယ်ဒါပေမဲ့အဲ့ဒီဈဉ္ညာမလျှောက်ခင်မှာအဲ့ဒီ TV ဖွင့်ပြပါဆိုပြီးတော့ဘုန်းကြီးဖွင့်ခိုင်းပြီးတော့တွားကြည့်တရားဟောဘုန်းကြီး ဟာတခါလဲဟိုလိုမျက်လုံးကဟိုလိုပြင့်ကြည့်လိုက်ဒီလိုပြင့်ကြည့်လိုက်ဟိုကြည့်လိုက်ဒီကြည့်လိုက်မောလိုက်ငုံလိုက်နဲ့ဘုန်းကြီးတွေပြုံးလိုက်ရေလိုက်နဲ့ဟာကြည့်လို့လည်းမကောင်းမင်းသားလည်းမဟုတ်မင်းသမီးလည်းမဟုတ်ကရုံးကြီးနဲ့ကြည့်လို့လည်းမကောင်းအဲ့ဒီထဲမှာတခါလဲဟိုတရားဟောတဲ့ဘုန်းကြီးကတခါတရားမြတ်သူရှာထုတ်ပြလိုက်တယ်မျက်စိလေးမှိတ်တယ်ဟာဘယ်နှဟာလဲအဲ့ဒါ TV ထဲမှာမြင်ရတာနော်ဒါကိုယ်တိုင်မြင်ရတာနော် သူများပြောမဟုတ်ဘူးနော်ဒါဘုန်းကြီးကိုယ်တိုင်မြင်ရတာ အဲ့ဒါနဲ့ဘုန်းကြီးကအဲ့ဒီဘုန်းကြီးကိုဒီလိုပဲအဲဒီလိုရိုက်ပြီးတော့ဒီလိုဟိုလွှင့်ပေးဖို့လွှင့်နေတဲ့ပုဂ္ဂိုလ်ဘုန်းကြီးအဲ့ဒီတွေကဘုန်းကြီးလုံးဝအရိုက်မခံခဲ့အခုဘုန်းကြီးတို့နိုင်ငံသားကြမှာဘုန်းကြီးရိုက်ခံနေရတယ်ဘုန်းကြီးဒီကမှဟိုမှာဘုန်းကြီးဒါတွေမလုပ်ခဲ့ဘူးဘုန်းကြီးဘုန်းကြီးရိတ်တာမှလည်းဘုန်းကြီးမလုပ်ဘူးဒါကြီးနဲ့ဆင်ပြီးလှုပ်ဖို့ဆိုတာကြီးလည်းပဲအကုန်လုံးမလှုပ်ကြတယ်လားဘုန်းကြီးကခွင့်မပြု မလုံးပါလေလို့ဘုန်းကြီးဆိုတဲ့ပုဂ္ဂိုလ်ဟာလို့အိန္ဒိယရဟောရတာလို့မျက်နှာလေးချပြီးဟောရတယ်ကိုမဟုတ်ဘူးမျက်လုံးကိုဟိုလိုကြည့်လိုက်ဒီလိုကြည့်လိုက်စောင့်ကြည့်လိုက်ငဲ့ကြည့်လိုက်လက်တွေကဟိုလိုပြလိုက်ဒီလိုပြလိုက်နေဆိုတာအစင်းကိုမပြေဘူးလို့အဲ့တော့တရားဟောတာအစင်းကိုမပြေဘူးအိန္ဒိယရရှေးတုန်းကဆရာတော်ကြီးတွေဆိုတာရက်တောင်ကြီးထောင်ပြီးမျက်နှာပါကွယ်ပြီးဟောတာလို့အခုကရှာထုတ်ပြဟောနေဘယ်လုံးပါလဲအဲ့ဒါလေးတွေဒီအောင်ဘုန်းကြီးတွေ့ရတော့အဲ့ဒီမှာဒါလေးကိုရိုက်ပြီးတော့လုပ်တာတွေမပြုတ်လို့ခဲ့ပါဘူး အဲ့ဒီလိုအခုတရားဝဲရကိုယ်အိမ်ထဲမှာတောင်း TV ဖွင့်လိုက်ရင်တရားနာလို့မရဘူးလားအဲ့လောက်တရားဝဲကြီးများဟိုရှိခေတ်ကဒီလိုတရားနာဖို့ဆိုတာအဝေးကြီးပဲမင်းမူတန်းဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ပို့ပြီးတော့ဆိုသေးတယ်သူတို့အချိန်မရအောင်အဲ့ဒါနဲ့အသက်ရွယ်ကြီးရင်လို့အငိမ့်စားရအငိမ့်စားရတဲ့အခါကလည်းကြတော့သူဇာတိရရွာကိုပြန်သွားတယ် ဇာတိရရွာပြန်သွားပြီးတော့ရွာရောက်တဲ့အခါသူနဲ့ကြောင်းနေပဲတငယ်ချင်းတွေရှာတငယ်ချင်းတွေကြည့်လိုက်တော့လေတကယ်အိုနာကြိုးကန်းအဲ့ဒီတန်တန်ဆွမ်းဆွမ်းဆိုလို့တငယ်ချင်းတယောက်ကိုတွေ့တွေ့တဲ့အခါကလည်းကြတော့သူ့ရဲ့မိသားစုနဲ့စကားပါပြောဆိုပြီးတော့သူ့တငယ်ချင်းကို သူနေပြီးတော့သူ့ရဲ့မန္တလေးနေပြီးတော့ခေါ်သွားခြင်းနဲ့သူကလောက်ကံကျွေးနေတာဖြစ်တဲ့အတွက်မိသားစုရဲ့စာဝန်နေရေးကို ဥပိုးလိုင်ကတန်ဝင်ယူမယ်အားလုံးကိုကျွေးမွေးဈေးတွေအကုန်လုံးပေးမယ်တကယ်ချင်းကိုတော့သူခေါ်ပြီးတော့သွားခြင်းတယ်ပေါ့အဲ့ဒါနဲ့ဟိုကလည်းပဲစားစည်းဒီပါလေအားလုံးတန်ဝင်ယူထားတာဖြစ်တဲ့အတွက်အင်တာမထင်ရှားကြိုစားကြိုစိုးတဲ့အမတ်ကြီးရုံးမင်းကြီးကခေါ်တာဖြစ်တဲ့အတွက်ကြောင့်မို့လို့ပဲအဲ့ဒီမှာထည့်ပေးလိုက်ကြ။ပင်ကိုရောက်တဲ့အခါကလည်းကြတော့မိသားစုနဲ့ အလုံးတွေ့ဆုံပြီးတော့မိတ်ဆက်ပေးပါဒါဟာယွာမှာသူနဲ့ကြောင်းနေပဲတငယ်ချင်းဖြစ်ပါလေမိသားစုနဲ့ဒါကဘာသူဒါကဘသူဆိုတာမိတ်ဆက်ပေးပြီးတော့အဲ့ဒီမှာမိတ်ဆက်ပေးပြီးတဲ့ကငါတငယ်ချင်းနဲ့နှစ်ယောက်တည်းနေခြင်းနဲ့မိသားစုကိုပြောတယ်ငါတငယ်ချင်းနဲ့နှစ်ယောက်တည်းဒီဖျားကမ်းမှာနေခြင်းနဲ့မင်းတို့မိသားစုတွေကအားလုံးဒီအိမ်မှာကြီးရောနောက်ကတခြားတခြားအိမ်တွေမှာရောဒီဝင်းကြီးနဲ့နေတာကိုမင်းကြီးဆိုတော့ အဲ့ဒီမှာအလုံးနေကြပေါ့ငါရဲ့စားဖို့အတွက်ကတော့တငယ်ချင်းကနေပြီးတော့စားတော့ခန်းကနေလာယူပါမယ်ငါတို့ဒီဖျားခန်းလေးကိုကာပြီးတော့ငါတို့တငယ်ချင်းနှစ်ယောက်နေကျင်တယ်ဆိုပြီးတော့ခွင်တောင်းပြီးတော့အဲ့ဒီမှာမိသားစုနဲ့ကြည်ကျင်နတ်နတ်အားလုံးခွင်တောင်းပြီးပြီဆိုမှတငယ်ချင်းနှစ်ယောက်ဖျားခန်းလေးမှာကာရံပြီးတော့နေကြအဲ့ဒီမှာငယ်စဉ်နှုန်းကကဲ့သို့ဒါဘုန်းကြီးတို့ကိုယ်တိုင်ဒီလိုလုပ်ခဲ့ရပါတယ် ရှေးခေတ်ကပုဂ္ဂိုလ်တွေကစာမတတ်ကြပါဘူးစာမတတ်ကြတဲ့အတွက်ကြောင့်တရားတွေလည်းမဖတ်တတ်ပါဘူးတရားကလည်းဟောမဲ့ပုဂ္ဂိုလ်ရဲ့လို့အင်မတန်ရှားပါအဲ့ဒီတော့နေ့နေ့ဆိုရင်ဥပုပ်စောင့်နေတဲ့ဥပုပ်သေးတွေကိုဘုန်းကြီးတို့ကိုရင်များကဇတ်တော်ကြီးများကိုဘုန်းကြီးတို့ဖတ်ပြရပါတယ်ဓမ္မပရတွေကိုဘုန်းကြီးတို့ဖတ်ပြခဲ့ရပါတယ်ဒါဘုန်းကြီးတို့ငယ်စဉ်ကအခုလည်းပဲဒီရုံးမင်းကြီးဥပုပ်လည်းကသူတို့ငယ်စဉ်က ဒီလိုပဲတရားတွေကိုဖတ်ပြပြီးတော့နားတဲ့ပုဂ္ဂိုလ်ကနားဖတ်တဲ့ပုဂ္ဂိုလ်ကဖတ်အဲ့ဒီလိုလုပ်ဖို့အတွက်တရားနာဖို့အခုခေတ်လို့ဘာမှမရှိတဲ့အတွက်အဲ့ဒီမှာတယောက်တည်းလဲစာကိုဖတ်ပြီးတော့တရားနာမယ်ဆိုပြီးတော့အဲ့ဒီမှာတယောက်တည်းလဲတယောက်ကဒါကိုစာကိုရွတ်ပြီဆိုရင်တယောက်ကနာတယ်နာတဲ့ကံမှာအခုဘုန်းကြီးတို့ယောဂီများထိုင်နေသလိုမဟုတ်ဘူးနော်ရှေ့ကနာတာက ရှေ့ကိုဝတ်ရက်ကလေးတွေတရောင်လေးထောက်ပြီးတော့ လက်နှစ်ဘက်ကလက်အုပ်ချီပြီးတော့နှစ်ဖူးနဲ့တခါလေလက်အုပ်ချီလေးနဲ့ထိထားပြီးတော့အဲ့ဒီတရားကိုယူသေးသေးနာပါအဲ့ဒါတငယ်ချင်းကဖတ်တယ်တငယ်ချင်းကိုလည်းပဲပြောထားတယ်ငါ့ကိုမင်းကြီးလို့မခေါ်ပါနဲ့မတို့ငယ်စဉ်တုန်းကခေါ်တဲ့အတိုင်းမောင်းလှိုင်လို့ပဲခေါ်ပါဆိုပြီးတော့ဘာဘာငါ့ကိုကြောက်ရွံ့စရာမလိုဘူးမတို့ငငယ်တုန်းကတည်းကနေသလိုငါဘာမှအမတ်ကြီးလည်းမဟုတ်ဘူးမင်းကြီးလည်းမဟုတ်ဘူးငါဟာတာမန်အရာသားတယောက်ဖြစ်သွားပြီငြိမ်းစားယူတာဒါကြောင့် ငါ့ကိုမောင်းလိုက်လို့ပဲခေါ်ပါဆိုပြီးတော့ယင်းနေနေခေါ်ခိုင်းပြီးယင်းနေနေအဲဒီလိုနဲ့တယောက်တက်လက်စာနာကြဒါစာထဲမှာဆရာတော်ဘုရားရေးထားတဲ့စာထဲမှာပရလပနရက်ဆိုတာမပါဘူးအဲဒီလိုတယောက်တက်လက်ယူရင်းကနေပြီးတော့ခုလိုက်ကနေပြီးတော့တတိပဌာနာသုတ်တံဒေသနာတော်ကိုတငယ်ချင်းကိုရုပ်ခိုင်းတယ်အဲဒီမှာတတိပဌာနာသုတ်တံကြီးကိုဟိုကတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကရုပ်ဖတ်ပြီးတယ် ဥလိုင်ကမောင်လိုင်ကအဲ့ဒီမှာလက်ဥလေးချီပြီးတော့စောစောကလိုဝိရကလေးပေါ့လက်ဥလေးချီပြီးနားနေအဲ့ဒီသတိပဋ္ဌာန်သုဒ္ဓဒေသနာတော်ကြီးရွတ်ဖတ်ပြီးပြီဆိုတဲ့အခါကလာကြတော့တကယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကမောင်လိုင်မင်းလေကွာငါမောပြီမင်းမင်းလေရုပ်မင်းဖတ်ဘူးအနာအောင်မင်းပြောတယ်မလှုပ်ဘူးနောက်တကွန်းပြောတယ်မလှုပ်မလှုပ်တဲ့ကံမှာကံပြီးကြည့်တဲ့တော့မှဟိုမှာအေးစက် လုံးဝအသက်မရှိတော့ဘာလို့ချင်းဘဝကိုဖြတ်တန်းသွားတာလဲဆိုတော့တရားစာလေးကိုနာကြားရင်းနဲ့ဘဝကိုဖြတ်တန်းသွားတာကောင်းသလားမကောင်းဘူးလားအဲဒီလိုကြိုတင်ပြီးပြင်ဆင်မှုလိုပြီဆိုတာကိုကိုကိုသိဖို့လိုတယ်အဓိကကတော့ကိုကိုကိုနားလည်ဖို့လိုတယ်ကိုကိုကိုမညာနဲ့အသက်ကြီးလာတာနဲ့အမျှသေဖို့ကဘာဖြစ်လာတာလဲ ဒါကိုကိုသိနေရမယ်လက်ခံလက်ခံရမယ်အငါကူကြမ်းမာနေတာပဲငါနေကောင်းနေတာမသိနိုင်ဘူးအဲ့လိုမလုပ်နဲ့ငကူအခြေအနေနဲ့နေမယ်ဆိုရင်ကတော့သေဖို့ကဝေးတာလားနေတာလားတွေ့ကြည့်လိုက်ရင်တေချာအခုအနှစ်တွေအသက်တွေကြီးလာပြီဆိုမှတော့နီးလာပြီပေါ့ဘုန်းကြီးတို့ယောဂီများဇေနံမရဏတန်တိကာမိမိရဲ့နေခဲ့တဲ့ရခဲ့တဲ့အသက်နဲ့ပြန်ပြီးတော့နောက်ထပ် အဲ့ဒီလောက်များနေရအောင်မလားလို့ပြန်တွေးရင်လုံးဝအဲ့ဒီလောက်တည်းအောင်နေနိုင်စရာအကြောင်းမရှိဘူးတဲ့သူဘုန်းကြီးကိုယ်တက်လေးကို ကိုဘုန်းကြီးကအမြဲတမ်းသတိထားတယ်မွေးနေ့ရောက်တိုင်းရောက်တိုင်းဘုန်းကြီးရွှေရကုန်ဘုရားတက်ပါတယ်ဘုန်းကြီးတို့အပြင်ကိုထွက်တာဆိုတာအဲ့ဒီရက်ပဲထွက်ပါတယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့မွေးနေ့ရောက်တိုင်းရွှေရကုန်ဘုရားတက်ပါတယ်နှစ်ကြိမ်တက်ပါတယ်ဘုန်းကြီးတစ်နှစ်မှာ အဲ့တော့ဘုန်းကြီးမာစီရိတ်တာရောက်တဲ့အခါမှာဘုန်းကြီးရဲ့အသက်ဟာ28နှစ်ပါဘယ်လောက်ပါလိမ့်မလဲ28နှစ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာတက်တော်28နှစ်ယဟန်ဝါရှစ်ဝါအရမှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်ပြီးတော့တရားထုတ်တာအဲ့တော့မြတ်စွာဘုရားအလောင်းသိတ္တမင်းသားတောထွက်တယ်ဆိုတာအသက်29နှစ်ဘယ်နှစ်လဲ 29နှစ်မှာဤတို့ဂျေဇုရှင်ဆရာတော်ဘုရားကြီးက7နှစ်28နှစ်မှာတိုးတွေ့28နှစ်ဆိုတဲ့အရွယ်ဟာငငယ်ပဲရှိသေးတယ်။ရဟန်းရှင်းဝါလေးပဲရှိသေးတယ်။အဲဒီမှာသွေးတလုံးသင်္ကန်းသုံးတယ်နဲ့တိုးထွက်ပြီးတော့တရားကျင့်တော်ဘုန်းကြီးစိတ်ထဲမှာကြည်ညိုပြီးတော့အားကြတယ်။အဲလိုအားကြပြီးတော့မှကိုလည်းပဲခု28နှစ်ရောက်ပြီ။ငါတရားဝင်တော့မယ်ဆိုပြီးတော့အဲဒီမှာမာစီတန္တနာရိတ်တာကိုရောက်လာပြီးတော့ဘုန်းကြီးတရားဝင်ခဲ့တာ။ အဲ့ဒီမှာမွေးနေ့ရောက်တိုင်းဆိုတော့28နှစ်ပြည့်တဲ့နေ့ကျွေတော်ဘုရားကိုကပ္ပိယတရားနဲ့တက်ပါကပ္ပိယတရားနဲ့တက်ပြီးတော့ဖျောင်းနိုင်တုတ်တထုပ်ကပ္ပိယကိုဝယ်ခိုင်းပြီးတော့တက်ပါကိုယ့်သက်က28နှစ်ဆိုတော့ဟိုကဖျောင်းနိုင်တထုပ်ဆိုရင်တိုင်ပေါင်းဘယ်လောက်ပါလဲ32တိုင်ဘယ်နှတိုင်ပါလဲ32တိုင်ဆိုတော့ဟိုမှာ28တိုင်နှုတ် နောက်ထပ်တစ်နှစ်တိုးတော့29တိုင်ဘုန်းကြီးတို့မိပူဇော်ပါတယ်29တိုင်မိပူဇော်တော့နောက်ထပ်3တိုင်ပဲကြံတော့3တိုင်ယူလာနောက်တစ်နှစ်တခါ29နှစ်ရောက်တော့ဘုန်းကြီးသွားပြီးတယ်ဘုရားပူဇော်တယ်နှစ်တိုင်ပဲပြန်ယူနိုင်တယ်နောက်တစ်နှစ်တစ်တိုင်ပဲပူတယ်နောက်တစ်နှစ်ကျလုံးဝမပူတော့အဲဒီမှာနောက်တစ်နှစ်ကျတော့ဟောဘုန်းကြီး30နဲ့3နှစ်ကျတော့နောက်တစ်ထုပ်အပိုးဝယ်သွားရမယ်အဲဒီဟာကိုဘုန်းကြီးတန်ဝေကယူတယ် ငါသက်တွေကြည်လာပါပေါ့လားဖျောင်းနိုင်တထုနဲ့တော့မလောက်တော့ပါလားအဲ့ဒီလိုနဲ့ဒီမွေးနေ့ရောက်တိုင်းရောက်တိုင်းငါသေဖို့နေပြီသေဖို့နေပြီဒီဖျောင်းနိုင်တို့ကိုကြည်ကြည်ပြီးတော့ဟောအခုနှစ်ထုနဲ့မလောက်တော့ဘူးခုဘုန်းကြီးသုံးထုကန်ရပြီ90နဲ့9နှစ်ပြည့်ပြီ6နှစ်တည်းရောက်အဲ့တော့အသက်တွေဒီလောက်ကြီးကြီးလာတာနဲ့အမျှသေဖို့ကဝေးတာလားနေတာလား တံဝေကယူဖို့မလိုဘူးလားဒါကြောင့်မို့မွေးနေ့ဆိုတာအိုပွဲပါသေချာညံဖြင့်ကြည့်တင်မင်းမှတ်တိုင်နောက်တတိုင်ရင်ဆိုင်ရောက်လာ၏ငါတင်မင်းမှတ်တိုင်ကြီးနောက်တတိုင်ရောက်လာပြီငါနီးလာပါပေါ့လားအဲ့ဒီတိုင်ကိုကိုကိုတံဝေကညံဖြစ်ဖို့လိုပါတယ်ဒါကြောင့်မို့ဘုန်းကြီးကဘုန်းကြီးတို့ယောဂီများကိုကိုကိုကိုမလိမ်နဲ့လို့ပြောတာကိုကိုကိုမညာနဲ့ကိုအတိဆုံးပဲကိုမကြမ်းပါဘူး မချမ်းမဖြစ်နေပြီဆိုတဲ့ကောငါတော့တေဖို့နေသွားပြီငါလှုပ်တဲ့လှုပ်ထိုက်တာတွေကြိုတင်ပြီးတော့ပြင်ဆင်မှဘုန်းကြီးတို့ဒီကုသိုလ်လုပ်ငန်းတွေတင် ပြင်ဆင်ဖို့ပြောတာမဟုတ်ဘူးနော်မိသားစုရဲ့အရေးတွေကိစ္စတွေကိုလည်းပဲကြိုတင်ပြီးတော့ကိုပြင်ဆင်တဲ့နာပြင်ဆင်ပြီးတော့ဆောင်ရွက်ဖို့ရမလိုအပ်ဘူးလားလိုအပ်ပါတယ်ဒီလိုမဟုတ်ဘဲနဲ့မပြင်ဆင်ဘဲနဲ့စိတ်ကူးတဲ့သာစိတ်ကူးသွားပြီးတော့ဒီဟာကိုတော့တာအတွက်ဒါကိုတော့သမီးအတွက်ဒါကိုတော့ဘသူအတွက်ဘာမှနှုတ် တရားဝင်ဘာမှမလုပ်ဘဲနဲ့စိတ်ကူးတဲ့အဲ့ဒီမှာပြုံးကနေအိယာပေါ်လဲပြီဆိုတော့ဟောစကားကမပြောနိုင်တော့ဘူးအဲ့ဒီမပြောနိုင်တော့မှအဲ့ဒီဟာကြီးစွဲပြီးသေရင်ကတော့သွားပြီသွားပြီကိုယ့်ဟာကိုယ်ရက်စင်းတာနဲ့အတူတူပဲသွားပြီဒါကြောင့်မို့အဲ့ဒီလောကီကိစ္စကိုလည်းပဲကြွတင်ပြီးတော့မလုပ်ရမှာပြင်ဆင်ရမယ်ကိုကိုကိုသိပြီးရင်ပြင်ဆင်ထား ကိုယ့်ဟာကိုမသိဘဲနဲ့တတိမမှုမိဘဲနဲ့တော့ပြင်ဆင်နိုင်မှာမဟုတ်အခုကြည့်လေရုံမင်းကြီးအဖိုးလိုက်ဟာသူ့ရဲ့အသက်အရွယ်ရပြီပြင်ဆင်နေယူပြီးပြီဒီလောက်ယူပြီးပြီဆိုတော့ငါသေဖို့နှီးသွားပြီငါပြင်ဆင်တဲ့နာတွေပြင်ဆင်မှာအဲ့ဒီအချိန်တုန်းကယခုလိုယောဂီတို့လိုဝိပဿနာတရားတွေလိုက်ပြီးဟောပြောညွှန်ပြနေတဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိသလား တရားအားထုတ်နေတဲ့ပုဂ္ဂိုလ်မရှိဘူးလားဆရာတော်ကြီးတွေအားထုတ်နေတယ်ကိုယ့်ဟာကိုယ်ပဲတိုးထဲမှာတပားနဲ့ကျင့်တပားနဲ့အားထုတ်နေတယ်ဒီလိုလိုက်ပြီးတော့ဟောပြောညွှန်ပြနေတာမရှိဘူးမရှိတော့ဝိပဿနာတရားဆိုတာလည်းသူတို့မသိဘူးအားမထုတ်ဖြစ်ဘူးအခုယောဂီတို့ကအလွန်ကိုကံကောင်းတယ်မြတ်စွာဘုရားရဲ့သာသနာတော်နဲ့လည်းတွေ့တယ်လူဘဝကူလည်းရနေတယ်နိလန်းမှန်ကန်ဆိုတာနဲ့ညွှန်ပြပေးတဲ့ဆရာသမားကောင်းတွေနဲ့တွေ့နေတယ်ဒီချိန်လေးကိုကိုမိမိရရအလုပ်လုပ်ဖို့ပဲလို အဲ့ဒီလှုပ်ထားတဲ့အလုပ်လေးနဲ့နောက်ဆုံးကိုယ့်ရဲ့နောက်ဆုံးချိန်လေးမှာဖြတ်တန်းသွားမယ်ဆိုရင်ကိုယ့်ဘဝအတွက်ဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝအဲ့ဒီမှာယုံမင်းကြီးဥပုလန်ရဲ့အဲ့ဒီလို ကြိုတင်ပြီးတော့သူမသိမိမှာတရားတွေနာသွားတယ်တရားတွေနှလုံးသွင်းအဲ့ဒီစာကိုတယောက်တက်လက်ဖတ်ပြီးတော့နာကြားရင်းနဲ့ပဲယုံမင်းကြီးဥပုလန်ကဘဝကိုဖြတ်တန်းသွားတယ်တကယ်ကို ကောင်းတဲ့ပြင်ဆင်မှုဆိုတာကိုဘုန်းကြီးလက်ခံအဲ့ဒီမှာတိတ်ပြီးကျင့်တ်ပြီးတော့ဘုန်းကြီးကကိုယ့်ကိုယ်ကိုအမြဲတမ်းပြင်ဆင်နေတယ်ကိုဟာ85နှစ်တန်းငါ85နှစ်ပဲနေဖို့ရှိတယ်လှုပ်တင်လှုပ်ထိုက်တာတွေလုံးမဆိုတာဘုန်းကြီးအမြဲတမ်းအချိန်ဆွဲပြီးဘာတစ်ခုမှမလုပ်မြန်မြန်ပဲဘာကြောင့်လဲငါမှအချိန်မရှိတော့တေးဖို့ကနီးနေပြီငါ85နှစ်ပြည့်တော့မတေးဖို့နီးနေအဲ့ဒီလိုကိုကိုကိုကိုအမြဲတမ်း တည်ခြင်းတရားကိုနှလုံးသွင်းခဲ့ဒါရင်လည်းပဲဘာကြောင့်ဒီလိုနှလုံးသွင်းဖြစ်တာလဲဆိုတော့တို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဘုန်းကြီးဟာပစ္စာသမဏဥပဒကဖြစ်ပါတယ်ဆရာတော်ဘုရားကြီးရဲ့အလုတ်ကျွေးဖြစ်ပါတယ်ဆရာတော်ဘုရားကြီးကြွရနောက်ကတကောက်ကောက်လက်ရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာပစ္စည်းဝတ္ထုနဲ့ဆက်လို့ဘာတစ်ခုမှတွေ့တာမှုမရှိတာကိုတွေ့ရမှာဘာတစ်ခုမှကန့်ညှိမှုမရှိတာကိုတွေ့ရမှာ လှူသွားတဲ့ပစ္စည်းလေးကိုအဲ့ဒီဘယ်ပုဂ္ဂိုလ်လှူသွားတာအဲ့ဒီပစ္စည်းလေးဘယ်မလဲဥစဉ်ဆိုတာတခါမှမမေးဘူးပါတခါမှလည်းပစ္စည်းထားတဲ့အခန်းကိုတခါမှလည်းမကြည့်ဘူးပါအဲ့ဒီပစ္စည်းဝတ္ထုတွေသူလှူခြင်းတဲ့တရားတရားစိတ်တည်ဖြစ်ပေါ်လာရင်ဥစဉ်ဒီလိုဒီလိုပဲတန်ဃာတွေကိုလှူခြင်းတယ်ပစ္စည်းတွေပြည့်စုံရလားမပြည့်စုံလို့ရှိရင် ကပ္ပိယဓမ္မသွားပြီးအလှူခံမှာဆရာတော်ကြီး အားလုံးဘုန်းကြီးရဲ့ပြည့်စုံအောင်စီစဉ်ပေးရဆရာတော်ဘုရားကြီးမှဘာပစ္စည်းမှမရှိဘူးအားလုံးကအကုန်လုံးစွန့်ကြဲလှူဒန်းပြစ်နေတာအဲ့ဒီရဲ့ဓာတ်တွေဘုန်းကြီးစီမှာလည်းကူးလာတယ်အဲ့မှာဘုန်းကြီး36နှစ်6နှစ်9နှစ်အရွယ်မှာဘုန်းကြီးမှာ ရှိတဲ့ပစ္စည်းအားလုံးကိုဘုန်းကြီးအကုန်လုံးလှူဘူးတယ်ပစ္စည်းဝတ္ထုတွေအားလုံးအကုန်လှူဘူးတယ်ဘုန်းကြီး နောက်ဘုန်းကြီးရဲ့အသက်90ရွှေရုဆိုပြီးတော့အဲ့ဒီအချိန်မှလည်းဘုန်းကြီးရှိသည်မြအားလုံးတခုမှမကြံသင်္ကန်းကစားတစုံညနေတော့ဘဝလေးတစ်ထည်စံပြလေးတစ်ခဲသွားလိုက်တန်လေးတစ်ချောင်းဒီလိုသွားတဲ့စီဘူးလေးတစ်ခုဒီလိုထားပြီးတော့အားလုံးကိုတူဘူးတယ်အခု85နှစ်ရောက်တဲ့အခါကျတော့ဘုန်းကြီးမှာအဲ့ဒီပစ္စည်းဝတ္ထုတွေတွေမကဘဲနဲ့ဘုန်းကြီးရဲ့ဒကာဒကမများလှူထားထားတဲ့နဝကာမတွေပါအားလုံးဘုန်းကြီးဟာ ကပ္ပိယဓမ္မမေးပြုပြီးတော့အဖွဲ့အစည်းကိုအဲ့ဒီမှာ အားလုံးလှူပြလိုက်တယ်။ဘုန်းကြီးဘယ်မှာဗာလိဆောင်ရွက်ခြင်းပါလဲ။ဘယ်မှာဗာဗာဆောက်ပေးခြင်းပါလဲ။ဘယ်အတန်ဃာတွေကိုဗာလုပ်ခြင်းပါလဲ။ဘုန်းကြီးကအဲ့ဒါလောက်ပဲကြောင်းပြပြီးတော့ညွန်ပြပြီးတော့အားလုံးကအဖွဲ့အစည်းကအားလုံးဝေဖန်တိကပြုပြီးတော့အားလုံးလှူဒန်းပေးပါ။ဘုန်းကြီးကမရှိချမ်းသာလေးနဲ့နေတာပါ။ဗာချမ်းသာနေတယ်။မရှိတာမချမ်းသာဘူး။ ရှိနေရင်မပူရဘူးလားပူနေရလားဘုန်းကြီးကြောင်ဘုန်းကြီးခန်းမှာဘာတစ်ခုမှတော့ဆိုတာမရှိဘူးဗျဘယ်နေရာဘယ်ချိန်ဖွင့်လိုက်ဖွင့်လိုက်ဖွင့်နေတဲ့နေရာဖွင့်ဘုန်းကြီးမတော့မထားဘူးဘာလို့တော့မထားတာလဲကြောင်းကြစရာရှိသေးလားဘာမှမရှိတော့အဲ့ဒါကြောင့်မို့ဘုန်းကြီးမရှိချမ်းသာလေးနဲ့နေအဲ့ဒီမရှိချမ်းသာလေးနဲ့နေရတာလွန်ချမ်းသာအဲ့ဒါဘာလုပ်နေတာလဲကိုယ်အတွက်ပြင်ဆင်နေတာ ဒီပစ္စည်းတွေပုံမှာစွဲသွားရင်ဝိတုယောဂီများဒုက္ကတိလားဒုက္ကတိလားဒုက္ကတိပဲဒီပစ္စည်းတွေစွဲသွားရင် လူတွေကို သားသမီးတွေစွဲတာတပည့်တွေစွဲတာတွေမဟုတ်ဘူးနော်ပစ္စည်းဝတ္ထုသက်မဲ့တွေစွဲရင်လည်းပဲသွားပြီဒုက္ကတိဘဝပဲအဲ့ဒီအစွဲလန်းတွေအားလုံးဖြတ်ပြင်းနေတာဒါကြောင့်ခုဘုန်းကြီးတို့သာသနာမှာလည်းပဲဒီလိုဖြတ်ပြင်းနေတဲ့ဆရာတော်တွေရှိပါတယ် မင်းကွန်းတိပိဋကဆရာတော်ဘုရားကြီးရဲ့တိုက်ဥဆရာတော်ကြီးဆိုတာမင်းကွန်းတိပိဋကဆရာတော်ဘုရားကြီးတိပိဋကပိဋကသုံးပုံပြန်နိုင်ဖို့အတွက်ကြောင်းတိုက်တာကြီးတစ်ခုလုံးရဲ့တာဝန်တွေကိုအဲ့တိုက်ဥဆရာတော်ကယူတာတိုက်ဥဆရာတော်ကတာဝန်ယူပြီးတော့အလုံးဆောင်ရဲ့ဆရာတော်သူစာကိုပဲသူအေးအေးဆေးဆေးကြည့်နိုင်အောင်ကြံနိုင်အောင်ကြက်နိုင်အောင်လွတ်လွတ်ဆောင်ရွက်ပြီးတော့သူကိုယ်တိုင်တိုက်ကြီးတစ်ခုလုံးဆောင်ရွက်တယ်။နောက်အဲ့ဒီဆရာတော် မကျမ်းမာမကျမ်းမာတဲ့အခါဆရာဝန်များနဲ့စစ်ဆေးတော့အဲ့ဒီမှာကင်ဆာဆိုတဲ့ယောဂဖြစ်အဲ့ဒီမှာကင်ဆာဖြစ်နေတဲ့အခါကလည်းကြတော့အားလုံးကစိတ်မကောင်းကြအားလုံးကဆရာဝန်တွေကလည်းပြောမပြဘူးဘုန်းကြီးတို့မြန်မာနိုင်ငံမှာဆရာဝန်ကလည်းဘာဖြစ်တယ်ဆိုတာပြောပြောမပြဘူးဟိုကလည်းပဲလူနာရှင်ကလည်းပြောရင်ကိုမကြိုက်ဘူးသူတယောက်တည်းပဲသိစေချင်တယ်သူများသိတာမကြိုက်ဘူးအဲ့တော့ဘုန်းကြီးတို့နိုင်ငံမှာအဲ့ဒီလိုအဲ့တော့ဆရာဝန်တွေကလည်းမပြောဘူး ဘေးကတန်ဃာတွေကလည်းပဲမပြောဒီနေ့ချိန်နေကြည့်ပြီးတော့ဆရာတော်ကြီးကလေ့လာကြည့်ငါယောဂဘာယောဂလဲကွာငါယောဂဘာဖြစ်တာလဲကွာမိတယ်ဘယ်သူမှမပြောနောက်ကြတော့ဆရာတော်ကြီးကမင်းတို့ငါ့ကိုအမှန်တမ်းပြောကြစမ်းပါငါအချိန်မရှိတော့ဘူးဆိုရင်လည်းပဲငါလှုပ်တင်တာတွေလှုပ်သွားခြင်းနဲ့အဲ့ဒီဆုံးဖြတ်ချက်ကမှန်သလားမှားသလားဒါကြောင့်မို့သင်မဲ့လူကိုတတိတာပေးအတိတာပေးသူလို့ရှင်ကလှုပ်လို့ရအောင် အတိမပေးဘဲနဲ့ထားရင်အဲ့ဒီပုဂ္ဂိုလ်ဘာမှလုံသွားရသူ့ဘဝဘာမှလုံသွားရဉာဏ်ကိုအတိပေးရအဲ့ဒီမှာဆရာဝန်ကြီးတွေကိုဆရာတော်ကြီးကဒီလိုသိကျင်တဲ့အကြောင်းတွေကိုပြောပြပြီးတော့မှဆရာဝန်ကြီးတွေကိုယ်တိုင်ဆရာတော်ကြီးကိုလျှောက်ပြဒီယောဂဒီအခြေအနေရှိပါဒီလိုဆိုရင်ငါနေဖို့ဘယ်လောက်ကြာကြာအချိန်ရသေးတယ်6လရှိခဲ့တုန်းက6လသိကြတယ်6လဆိုရင်အဲ့ဒီကင်ဆာလို့တတ်မှတ်ရင်ကွယ်လွန်တာပဲ အဲ့ဒါနဲ့အဲ့ဒီအချိန်ကစပြီးတော့ဆရာတော်ကြီးဟာသူ့ရဲ့ဒကာဓမ္မများလူတန်းထားတဲ့ပစ္စည်းဝတ္ထုတွေအားလုံးတန်ဃာတော်တွေကိုအကုန်လုံးပုံခိုင်းတယ်သူ့ရဲ့နဝကမ္မတွေထင်းသိတဲ့ကပ္ပယကာရကတွေခေါ်ပြီးတော့အဲ့ဒီနဝကမ္မတွေကိုလည်းပဲဘယ်လောက်ရှိတယ်ဆိုတာအားလုံးပြောရတယ်အဲ့ဒီကမ္မပစ္စည်းဝတ္ထုတွေကိုတန်ဃာတော်များဝေဖန်တိကပြုပြီးတော့နဝကမ္မတွေကိုလည်းပဲတန်ဃာတော်များရဲ့ဆုံးပရိသာအဖြစ်နဲ့တန်ဃာတော်များရဲ့ပရိယတ်တိစာပေထောက်ပံ့ရေးအဖြစ်နဲ့စသည်ဖြင့် တခြားနေရာဘယ်နေရာကိုဘယ်လောက်သွားလှူပါဘယ်နေရာကိုဘယ်လောက်သွားလှူပါဆိုပြီးအလုံးဝေဖန်တိက ပြုပြီးတော့ဆရာတော်ကြီးဟာငါ့ကိုဥပဇင်းတစ်ပါးပဲငါအကြောင်းလေးကိုထားပြပါကြံတဲ့ပုဂ္ဂိုလ်ဘယ်သူမှမလာခင်နဲ့တော့အဲ့ဒီမှာဆရာတော်ကြီးဟာသူ့ကိုသူနာပြုစုတတ်တဲ့ဥစဉ်တစ်ပါးပဲထားပြီးတော့ကြံတဲ့ဒကာဒကမတပိတာဝကဆက်ဆံရေးလုံးဝဖြတ်တောက်ပြီးတော့ကြောင်းပိတ်ပြီးတော့ကိုတရားကိုလုပ်နေတယ် ကိုယ့်အတွက်တရားတော်မှာကိုသိပြီးတော့ကြိုတင်ပြီးတော့ပြင်ဆင်သင့်တာတွေပြင်ဆင်လို့မရဘူးလားအဲ့ဒီမှာဒီဆရာတော်ကြီးဟာဒီလိုပြင်ဆင်သွားခဲ့တယ်နောက်တစ်ပါးဘုန်းကြီးတို့သိခဲ့တဲ့သာသနာမန္တန်ဘကိုးကအဲ့ဒီကျောင်းတက်ကဆရာတော်ကြီးလည်းဒီတိုင်းပဲမကြမ်းပါတဲ့အခါမှာသူဆရာဝန်လေးနဲ့တရားမေးမေးပြီးလို့ကိုယ့်ရဲ့ယောဂအခြေအနေကိုသိတဲ့အခါကလည်းကြတော့အဲ့ဒီမှာ သူ့ရဲ့ပစ္စည်းဝတ္ထုတွေကိုအားလုံးပုံစံပြီးတော့အဲ့ဒီမှာဝတ္ထုပစ္စည်းတွေရောကပ္ပိယနဲ့လွှဲပြီးတော့မိမိလှူကျင်တဲ့နေရာတွေအားလုံးဘာမှမချန်တော့ပဲနဲ့အကုန်လုံးလှူဒန်းပြစ်ပြီးတော့လူနာပြုစုမဲ့ဒုနာပြုစုမဲ့ယဟန်တပါးပဲအနန္တထားပြီးတော့သူလောက်ရမယ့်အလုပ်တွေတရားအလုပ်တွေကိုအထုတ်ပြီးတော့ဘဝကိုနောက်ဆုံးချိန်ကိုဖြတ်တန်းသွားတယ်။အဲ့ဒီလိုဖြတ်တန်းနိုင်ရင်ကောင်းသလားမကောင်းဘူးလား။မိမိတို့ရောအဲ့ဒီလိုကြိုးစားဖို့မလိုအပ်ဘူးလား။လိုအပ်ပါတယ် ငွေသူရောကြီးသူရောဟာသေဖို့ဝေးသလားနေသလားနေပါတယ်အသက်ကြီးမှသေတာမဟုတ်ဘူးအသက်ငယ်တဲ့ပုဂ္ဂိုလ်ရောမသေနိုင်ဘူးလားသေနိုင်ပါတယ်ငယ်တဲ့ပုဂ္ဂိုလ်လည်းသေနိုင်တယ်ဒါကြောင့်မို့တစ်နှစ်တစ်နှစ်အသက်ကြီးလာတိုင်းအသက်ကြီးလာတိုင်းတစ်နှစ်သေဖို့ဝေးတာလားနေတာလားနေတာပါဘူးဆိုကြည့်လိုက်ရအောင်တစ်နှစ်ကုန်ပြန်တစ်နှစ်ကုန်ပြန်ငါယုံနံငါယုံနံသေရတစ်နှစ်နေခဲ့ပြီသေရ ယနေ့ဂုံပြန်ငါယုံနံတေယံတနှစ်နီးခဲ့ပြီနီးခဲ့တော်လဲဘဝတည်းပျော်မြဲပျော်ကြသည်ပျော်မြဲပျော်ကြသည်နီးခဲ့တော်လဲနီးခဲ့တော်လဲဘဝတည်းဘဝတည်းပျော်မြဲပျော်ကြသည်ပျော်မြဲ ဟောမိမိကိုယ်ကိုတည်ဖို့နီးလာတာကိုသတိမရအောင်မိမိနဲ့ဘဝတဲ့မိမိဘဝမှာသားနဲ့သားရှိတဲ့ပုဂ္ဂိုလ်ကသားနဲ့ပြောသမီးရှိတဲ့ပုဂ္ဂိုလ်ကသမီးနဲ့ပြောပစ္စည်းရှိတဲ့ပုဂ္ဂိုလ်ကပစ္စည်းနဲ့ပြောယာရုရှိတဲ့ပုဂ္ဂိုလ်ကယာရုနဲ့ပြောဇနီးရှိတဲ့ပုဂ္ဂိုလ်ကဇနီးခင်မွန်းရှိတဲ့ပုဂ္ဂိုလ်ကခင်မွန်းနဲ့ပြောနေတာအဲလိုပြောနေပြီဆိုတော့မိမိတို့ပြုလုပ်ရမယ့်ဒါနသီလဘာဝနာကုသိုလ်တွေမေ့နေ မင်းတို့ကုသိုလ်ကောင်းမှုပြုဖို့မေ့နေတဲ့အခါကျတော့တည်တည်ချမဲ့မှာအပေကလွတ်နိုင်ပါဦးမလားလွတ်နိုင်ပါဘူးဒါကြောင့်ဤကဲ့သို့လဲဤကဲ့သို့လဲဘဝတည်းဘဝတည်းပျော်မြဲပျော်ကြသည်ပျော်မြဲပျော်ကြသည်ပျော်ကြတဲ့သူပျော်ကြတဲ့သူညာဘုလူညာဘုလူသေမူအပေရောက်ကြမည်သေမူအပေရောက်ကြမည်ပျော်ကြတဲ့သူပျော်ကြတဲ့ မြားဖို့လူမြားဖို့လူဒေမူအပေရောက်ကြမည်ဒေမူအပေရောက်ကြမည်အဲဒီလိုသာဘဝတဲ့ပြောနေမယ်ဆိုရင်ကတော့ဘုရားမိတရားမိမိနေပြီဆိုရင် အပေကလွတ်နိုင်ပါဦးမလားမလွတ်နိုင်တော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဘုရားတရားတန်ခါယရဏသုံးပါးကိုအမြဲတမ်းသတိရနေဖို့မလိုအပ်ဘူးလားအမြဲတမ်းလိုအပ်တယ်ကိုယ့်ရဲ့ဘဝနောက်ဆုံးအချိန်မှာဒါမိမိကိုပင်မဲ့ဟာ ဒါကြောင့်မိမိတို့ဘဝကိုမိမိတို့ပြန်ပြီးဆင်ခြင်ကြည့်ပါခွန်ကြီးတို့ယောဂီများမိမိနဲ့အတူနေခဲ့ကြတဲ့ပုဂ္ဂိုလ်တွေအတူကြောင်းနေပဲတငယ်ချင်းတွေဒီကနေ့ပြန်ပြီးတော့ငါတို့တငယ်ချင်းတွေဘသူတွေရှိသေးလဲပြန်တွေ့ကြည့်ရင်ရှိကြတဲ့ပုဂ္ဂိုလ်ကများသလားနည်းသွားလားနည်းသွားပြီဘသူတော့ဘယ်တော့မှဘာဖြစ်သွားပြီဘသူတော့ဘယ်တော့မှဘာဖြစ်သွားဘသူတော့ကိုဗစ်နဲ့ဘာပါသွားပြီဟောကိုယ့်ရဲ့ ရွယ်တူတန်းတူတငယ်ချင်းတွေဒီလိုပဲသွားကြတယ်လို့ပဲကိုယ့်ရဲ့အသက်ကြီးတဲ့ပုဂ္ဂိုလ်တွေရောဟောဒီလိုပဲသွားကြတဖြုတ်ဖြုတ်နဲ့တည်ကြကိုယ့်ရဲ့ငယ်နေတဲ့ငယ်တဲ့ပုဂ္ဂိုလ်တွေလည်းပဲတေဘေးကလွတ်ရလားမလွတ်ဘူးခွေးတို့ဒီဟောဒီကဗကံယောဂါကြီးဖြစ်တယ်ဒီကိုဗစ်ယောဂါကြီးဟာလေမျက်နှာကြီးမျက်နှာငယ်လုံးဝမလိုက်တာချမ်းသာတဲ့ပုဂ္ဂိုလ်လည်းမချမ်းဘူးဆင်းရဲတဲ့ပုဂ္ဂိုလ်လည်းမချမ်းဘူး ကြီးတဲ့ပုဂ္ဂိုလ်လည်းမချမ်းဘူးငယ်တဲ့ပုဂ္ဂိုလ်လည်းမချမ်းဘူးသူ့မှမျက်နှာကြီးမျက်နှာငယ်မလိုက်ဘူးတကားလည်းဆွဲခေါ်သွားတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလားအဲ့ဒီလိုကိုနဲ့အတူတူကြောင်းနေပဲတငယ်ချင်းတွေကိုနဲ့တရားခွက်တဲ့နေလာကြတဲ့ပုဂ္ဂိုလ်တွေကြီးသူရောငယ်သူရောပြန်ပြီးတော့တွေ့ချက်ပြီးတော့ရောက်ကြည့်လိုက်မယ်ဆိုရင်အဲ့ဒီကြံရှိနေတဲ့ပုဂ္ဂိုလ်တွေကကိုသိတဲ့ပုဂ္ဂိုလ်တွေကများသွားသလားနည်းသွားသလားနည်းသွားပါဘူးဆိုကြည့်လိုက်ငါနှင့်ရွယ်သူငါနှင့် ငန်းအောက်လူကြီးမူတိကြီးသူတေကြများလာပြီကြီးသူတေကြများလာပြီငန်းနှင့်ရွယ်သူငန်းအောက်လူကြီးသူတေကြများလာပြီကြီးသူတေကြများလာပြီခဏမစဲခဏမစဲအိုစမြဲအိုစမြဲကိုလဲတေပဲနီးခဲ့ပြီကိုလဲတေပဲ ခဏမစဲခဏမစဲအိုစမြဲအိုစမြဲကိုလဲတေပဲနီးခဲ့ပြီကိုလဲတေပဲနီးခဲ့ပြီတရပိတရတရပိတရတလာပိတလာတနေ့ပိတနေ့ကုံလာတော့ကိုလဲပဲတေဖို့ပါဖြစ်သွားတယ်နီးလာပြီစရာတရားတွေကအမြဲတမ်းဖြစ်စီနေဆက်နေတာကာလောကတတိဗုဒ္ဓနိတပ္ပနေဝသဟတနာအချိန်တွေကကိုယ့်ကိုဝမ်းမြူဝမ်းမြူသွား အချိန်တွေကတဖြည်းဖြည်းတဖြည်းဖြည်းနုပြူဟာကနေရင့်ရော်ရင့်ရော်လာအောင်အိုမင်းရင့်ရော်လာအောင်အချိန်တွေကနေပြီးတော့အားလုံးဝမ်းမြူသွားနေတာဒါကြောင့်မို့အဲ့ဒီဇရာမီးတွေကအမြဲတမ်းတောက်လောင်နေတာဒါကြောင့်ဆိုကြည့်လိုက်ဇရာမီးတောင်ဇရာမီးတောင်ကိုရဲလောင်ကိုရဲလောင်သေအောင်မြိုက်တော့သည်သေအောင်မြိုက်တော့သည်ဇရာမီးတောင်ဇရာမီးတောင်ကိုရဲလောင်ကိုရဲ သေအောင်မြိုက်တော့သည်သေအောင်မြိုက်တော့သည်မသေးရခင်မသေးရခင်တွာလန်းစဉ်တွာလန်းစဉ်ဂျိုးတင်ပြင်းသင့်ပြီဂျိုးတင်ပြင်းသင့်ပြီမသေးရခင်မသေးရခင်တွာလန်းစဉ်တွာလန်းစဉ်ဂျိုးတင်ပြင်းသင့်ပြီဂျိုးတင်ပြင်းသင့်ပြီမတည်သေးခင်မှာဘုန်းကြီးတို့တရားတော်မှာများသာသနာ့ဂုဏ်ကြီးဓမ္မမိသားစုများမိမိတို့အတွက် ကြိုတင်ပြီးတော့ပြင်ဆင်သင့်တာတွေပြင်ဆင်ထားဖို့မလိုအပ်ဘူးလားလိုအပ်ပြီနော်ကြီးသူမှမဟုတ်ဘူးနော်ငယ်သူတွေလည်းပဲ ပြင်ဆင်ထားဖို့မလိုအပ်ဘူးလားလိုအပ်ပါတယ်ကြိုတင်ပြီးတော့ပြင်ဆင်ရဘုန်းကြီးတို့မသေးခင်မှာကြိုတင်ပြင်ဆင်သွားတာတွေဘုန်းကြီးတို့ရဲ့ကိုယ်တွေ့တွေရှိပါတယ်ဘုန်းကြီးရဲ့အကြောင်းတိုင်းမှာဘုန်းကြီးရဲ့အကြောင်းတိုင်းရဲ့သာသနာပြုလုပ်ငန်းတွေကိုအများဆုံးလှူသွားတဲ့ပုဂ္ဂိုလ်ကြီးရှိပါတယ် အဲ့ဒီမှာဒေါ်ကျင်မေဆိုတဲ့ဒကမကြီးဟာသူ့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေရောသူ့ရဲ့ဒိုက်တာတွေရောသူမသေးခင်မှာအားလုံးဘုန်းကြီးကိုဒီစာချုပ်စတန်းနေနဲ့အားလုံးလှူသွားတာရှိပါတယ်တပည့်တော်တဲ့ဇောတိကဇတိလာတို့ကဲ့သို့တပည့်တော်သေလို့ရှိရင်တပည့်တော်ရဲ့ပစ္စည်းတွေဘုံဘိမှန်တွေအားလုံးဖြောက်သွားစေရမယ်ဘုန်းကြီးမသိဘူး ဟိုမှာစတိလတို့ဇောတိကတို့ဆိုတာသူတို့သာသနာတော်ဝင်ရောက်သွားတဲ့အခါမှာသူတို့ရဲ့ပစ္စည်းဝတ္ထုတွေအားလုံးပျောက်သွားတာပုံမိမှန်တယ်ဇောတိကဆိုရင်အားလုံးပုံမိမှန်တွေပျောက်သွားသူကအဲ့ဒီလိုလုံးမှတယ်ဒါနဲ့ तू ဘယ်လိုလုံးမှလဲဆိုတာဘုန်းကြီးမသိဘူးနောက်ကြတော့မှအဲ့ဒီမှာရှင်းနေရှင်းရနေခေါ်ယူပြီးတော့မှ သူ့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းဝတ္ထုတွေနောက်ပြီးတော့သူ့ရဲ့သုံးတတ်တည်းကြီးမျိုးလေကောင်းမှာ အဲ့ဒါတွေကို အားလုံးဘုန်းကြီးရဲ့သာသနာပြုပြုရေးအတွက်သူမသိခင်မှာဒီပစ္စည်းဝတ္ထုတွေကို သူကိုယ်တိုင် ရှူပြီးတော့လှူဒန်းမယ်ပေးကမ်းမယ်တကယ်လို့သူကွယ်လွန်သွားပြီဆိုရင်အဲ့ဒီပစ္စည်းဝတ္ထုတွေကိုဆရာတော်အပါဝင်ပဲဆရာတော် ပဲဆရာတော်များကို ပင့်ပြီးတော့အားလုံးအညီမျှခိုးဝေပြီးလှူဒန်းပေးပါဒီကရဲစာချုပ်လုပ်ပါ သူ့အတွက်ကြိုတင်ပြီးတော့ဘာလုပ်သွားတာလဲပြင်ဆင်သွားတာသူ့မှာအပြိုကြီးဖြစ်တဲ့အတွက်ဘယ်လိုမရှိဘူး။ဘာလို့ဘယ်လိုမှမရှိတဲ့အတွက်ကြောင့်မို့သူကြိုတင်ပြီးတော့ပြင်ဆင်တဲ့အားပြင်ဆင်သွားတယ်။နောက်ဘုန်းကြီးတို့ဖြားပုံတော်မြတ်ຫນွေဆိုတာဒါလည်းဘုန်းကြီးတို့မြန်မာနိုင်ငံမှာဟိုတုန်းကပုဂ္ဂိုလ်ဆိုနားလည်ပါမိမများကလေးရင်တောင်ဝယ်စည်းနိုင်တဲ့ပုဂ္ဂိုလ်တွေဒီလောက်ချမ်းသာတဲ့ပုဂ္ဂိုလ်တွေသူဆိုရင်လည်းပဲဒီတိုင်းပဲတပြည့်တော့သိရင် ဇောတိကလူတပည့်တော်ပစ္စည်းဥစ္စာတွေအားလုံးဖျောက်ပစ်ထားခဲ့မယ်အားလုံးလုတ်ထားခဲ့မလဲဆိုအားလုံးလှူဒန်းထားခဲ့မယ်ဟုတ်ပါတယ်လူပိုင်ဆိုင်တဲ့အိမ်တွေကိုဘုန်းကြီးကလည်းလှူဒန်းထားခဲ့ပါတခြားပုဂ္ဂိုလ်တွေလည်းလှူဒန်းပါအဲလိုကြိုတင်ပြီးတော့ပြင်ဆင်သွားနောက်တခါဘုန်းကြီးတို့အဲ့လိုကြိုတင်ပြင်ဆင်တဲ့ပုဂ္ဂိုလ်တူကိုဘယ်မှာသွားတွေ့လဲဆိုအင်္ဂလန်မှာသွားတွေ့အင်္ဂလန်မှာအခုဘုန်းကြီးတို့သာသနာ့ဂုဏ်ကြီးဆရာတော်ဥတော်သနာသူတို့နေခဲ့တဲ့လန်ဒန်မဟာဝိဟာရ အဲ့ဒီကျောင်းတိုက်ကြီးရောက်တဲ့အခါကျတော့ကျောင်းတိုက်ကြီးကိုတိုးချဲ့ပြီးတော့ဆောက်ကြီးဆောက်ထားတယ်တိုးချဲ့ဆောက်ထားတဲ့အခါဟာအရှင်ဘုရားတို့ကျောင်းတိုက်ကြီးကတော်တော်အဆင်ပြေတာပဲတော်တော်ကြီးကောင်းတာပဲပိဋကတ်တွေလည်းပဲထားပြီးတော့တရားပြပေးနိုင်တယ်စသည်ဖြင့်ဟိုတုန်းကမရှိဘူးတဲ့အဲ့ဒီမှာဒကမာကြီးတယောက်ကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးအင်္ဂလန်ကိုကြွတဲ့အခါသာသနာပြုကြီးကြွလာတဲ့အခါမှာ ဆရာတော်ဘုရားကြီးကိုဖူးမြော်ပြီးတော့ဆရာတော်ဘုရားကြီးကိုကြည်ညိုမှုတွေဖြစ်ခဲ့တယ်။နောက်ဆရာတော်ဘုရားကြီးရဲ့ကျောင်းတိုက်တာဖြစ်နေဒီကျောင်းတိုက်ကြီးတည်ထောင်ပြီးတော့ဖြစ်လာတဲ့အခါကလည်းကြတော့အဲ့ဒီတက္ကမကြီးအသက်ရွယ်ကြီးရင်လာတဲ့အခါမှာသူ့ရဲ့ပစ္စည်းဝတ္ထုတွေကိုခွဲဝေပြီးတော့ရှေ့နေနဲ့အဲ့ဒီမှာခွဲဝေပြီးတော့ပုံပြီးတော့လူတန်းမှာအဲ့အဲ့ဒီမှာဆိုတော့ဗာဒေါ်လာဒေါ်လာမဟုတ်ဘူးပါတော့ပေါင်လေနော်။ အဲ့ဒီမှာသူ့ရဲ့ပေါင်ငွေသူ့ရဲ့တူလေးတယောက်ရှိပါတယ်တဲ့အဲ့ဒီတူလေးတယောက်ကအခုသူနန်းကနေခွာသွားပြီးတော့ဘယ်ရောက်လို့ဘယ်ပြောင်းမှမသိဘူးရှာလို့မတွေ့ဘူးပေါ့တကယ်လို့များရှာလို့တွေ့ရင်ရှာပြီးရင်သူကလည်းအပိုင်းခြားနဲ့ရှာခိုင်းတယ်ဒီလောက်ဒီရက်ဒီလလောက်မှမတွေ့ရင်ဓာတုတည်းမဟုတ်တော့အဲ့တော့သူကြံနေတဲ့အဲ့ဒီပစ္စည်းဝတ္ထုတွေကိုပေါင်ငွေကို ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးတည်ထောင်ပေးထားခဲ့တဲ့အဲ့ဒီလန်ဒန်ဝိဟာရဆိုတဲ့ကျောင်းတိုက်ကိုဒီပေါင်ငွေတသိန်းလှူပေးပါတကယ်လို့ဒီတူလေးကိုရှာလို့မရဘူးလူလန်အပိုင်းချမ်းနေဆရာရှာလို့မရတော့ဘူးဆိုရင်အဲ့ဒီပေါင်ငွေတသိန်းကိုလည်းပဲဒီကျောင်းတိုက်ရဲ့သာသနာပြုလုပ်ငန်းအတွက်ပဲလှူပေးပါလှူပေးပါသူမရှိတော့တဲ့အချိန်လေးမှာဒါမှမဟုတ်ကြိုတင်ပြီးတော့သူဒါတွေကိုလှူဒန်းပေးပြရစေဆိုပြီးတော့ လူတန်းသွားတာအဲ့ဒါသူ့အတွက်ကြိုတင်ပြီးတော့မလုပ်သွားတာလေပြင်ဆင်သွားတာဒါတွေအလကားဒီလိုပြစ်ထားခဲ့ရမယ်အစားသာသနာအတွက်အကျိုးများရာများကြောင်းအနေအားဖြင့်သူပြုလုပ်သွားကြတာဒါကြောင့်မို့အဲ့ဒီအကြောင်းမှကြီးတို့ကျင်ပြီဆိုရင်လည်းပဲဒါအပြူကြီးပါသူ့ရဲ့ရှိတဲ့ပစ္စည်းဝတ္ထုတွေကိုဘုန်းကြီးရဲ့သာသနာပြုလုပ်ငန်းတွေအတွက်အားလုံးလှူဒန်းသွားခဲ့ဒါကြိုတင်ပြင်ဆင်ခဲ့တယ်သူတို့ကိုယ်တိုင် မတည်သေးဘူးတရှိတေချာရှိစဉ်မှာဒါသူတို့မရှိတော့တဲ့နောက်ပိုင်းမှာဒါသာသနာအတွက်ဖြစ်အောင်ဆိုပြီးကြိုတင်ပြင်ဆင်ခဲ့ပါအခုအဲ့ဒီလန်ဒန်ကဆရာတော်ဥဒ္ဒသနာတို့တရင်သုံးခဲ့တဲ့အဲ့ဒီလန်ဒန်ဝိဟာရအကြောင်းကြီးတိုးချဲ့ပြီးတော့တည်ဆောက်နိုင်ဖို့အတွက်လည်းပဲအဲ့ဒီတက္ကမကြီးဟာကြိုတင်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်သွားဒါကြောင့်မို့မိမိတို့ရဲ့အနေအထားတွေနောက်ဆုံးအခြေအနေမိမိရဲ့ဘဝ နောက်ဆုံးအချိန်ရောက်နေပြီဘဝပြတ်တန်းရတော့မယ်ဆိုရင်မိမိအတွက်ကြိုတင်ပြီးတော့ပြင်ဆင်ထားမယ်ဆိုရင်မိမိရဲ့ဘဝဖြတ်တန်းသွားတဲ့အခါမှာဒုက္ကတိဘဝလားဒုက္ကတိဘဝလားဒုက္ကတိဘဝဒါဘုန်းကြီးတို့ယောဂီများကိုနမူနာလေးတွေပြောတာနော်ကြိုတင်ပြီးတော့ပြင်ဆင်သွားပုံလေးမိမိတို့လည်းပဲကိုဟာကြိုတင်ပြီးတော့ပြင်ဆင်တဲ့နာတွေပြင်ဆင်နိုင်အောင် ဒါကလူရေးတားရေးဘာသာရေးတွေမဟုတ်ဘူးနော်မိမိတို့မိသားစုအရေးကိုလည်းပဲယူတင်ပြီးတော့ပြင်ဆင်တဲ့နာတွေပြင်ဆင်ဖို့မလိုအပ်ဘူးလားမပြင်ဆင်ခဲ့ရင်အဲ့ဒီမှာတူဝေမှုကြီးနဲ့တည်သွားမယ်ဆိုရင်အပေကလွတ်ပါမလားမလွတ်ဘူးတခါတည်းပြင်ဆင်သွားလိုက်တခါတည်းဆောင်ရွက်တင်တာတွေဆောင်ရွက်သွားနောက်တူရှိသေးတယ်အဲ့ဒီတူကတော့ဒီနိုင်ငံတော်မှာတော်တော်ကြီးမားမားဆောင်ရွက်လာခဲ့တဲ့အကြီးကတူပါပဲ အဲ့ဒီပုဂ္ဂိုလ်ဟာသူအငိမ့်စားရတဲ့ခါကြတော့အငိမ့်စားရပြီဆိုမှသူဟာနာနာနေနေနေခွင့်ရအဲ့ဒီလိုကြတော့အငိမ့်စားရတဲ့အခါမှာသူ့မိသားစုကိုသူတခုတောင်းဆိုပါတယ်။ဘာတောင်းဆိုလဲဆိုတော့သူမနဲ့ကိုအိယာကမနိုးလို့ရှိရင်သူ့ကိုလာမနိုးပါနဲ့။သူအေးရင်မောရတဲ့နှစ်ပေါင်းအများကြီးပဲ။တိုင်းပြည်တွေလှုပ်လှုပ်နေရတာမို့အေးရင်မောရတဲ့နှစ်ပေါင်းအများကြီးပဲ။ဒါကြောင့် သူအိပ်ပျော်နေတဲ့အခါမျိုးမှာမနဲ့ကိုလမ်းမလို့ပါနဲ့အေးဘဝကအိပ်ပြစေဆိုပြီးတော့သူတောင်းဆိုခဲ့တောင်းဆိုတဲ့အတိုင်းပဲမိသားစုကသူ့ကိုနှိမ့်ချချာအိပ်ပါစေအိယာကနိုးလို့နာနဲ့စာစပြီးပြီဆိုတာနဲ့တပြိုင်တည်းတည်းကိုလည်းတုတ်တင်ပြီးတော့ဘုရားကဝင်တော့တာအဲ့ဒီဘုရားကနဲ့ဝင်ပြီးတော့နေ့စားချိန်ရောက်မှပြန်ဆင်းတယ်စားတော့ပြီးခဏတစ်ဖြုတ်နားတယ်နားပြီးပြီဆိုရင်ဘုရားကပြန်ဝင် ရေမိုးချိုးအဲဒီကနေညအိတ်ချိန်မှပြန်ပြီးတော့ဒီလိုမိသားစုနဲ့ပြန်ပြီးမိမိရဲ့အိမ်ခန်းမှာပြန်ပြီးတော့တနေ့လုံးတခါလေဘုရားစာတွေရွတ်ဖတ်တဲ့စေတွေပိတရားတွေရွတ်တယ်ပဋ္ဌာန်းတွေရွတ်တယ်ပရိစိတ်တွေအစုံပေါ့နော်အကုန်လုံးဆောင်ရွက်တယ်ရွတ်เสียရှိတာရွတ်တယ်ဖတ်เสียရှိတာဖတ်တယ်ပရိစိတ်တွေတရားတရားအထုတ်ဖို့ကြတော့သူအမထုတ်ဖြစ်သည်ဘုန်းကြီးစီမှာတရားအထုတ်ဖို့ဆိုရင် သူအားထုတ်လို့မဖြစ်ဘူးအားထုတ်လို့မဖြစ်တဲ့အတွက်သမီးဖြစ်တဲ့ပုဂ္ဂိုလ်ဟာသမီးကြီးဖြစ်တဲ့ပုဂ္ဂိုလ်ဟာဘုန်းကြီးနဲ့တရားတွေကိုနှစ်ပေါင်းများစွာအားထုတ်ထားတဲ့အတွက်ဖေဖေဆရာတော်စီကိုမသွားနဲ့ဆရာတော်စီသွားရင်ဆရာတော်အတွက်အကြက်တဲရှိတတ်တယ်ဒါကြောင့်မို့ဖေဖေအေးစေးစေးတရားအားထုတ်ပါသမီးဆရာတော်တရားတွေလည်းပဲဒီမှာနားလို့ရတယ်သမီးကိုယ်တိုင်လည်းပဲတရားတွေအများကြီးမှတ်တာတော့ရှုမှတ်ပုံလေးတွေသမီးသင်ပေးမယ်ဆိုပြီးတော့သူ့အဖေကိုသူကိုယ်တိုင်တရားပြတရားသင်ပေးပြီးတော့တရားအားထုတ်စီပါ အဲ့ဒီလိုနဲ့သူ့ရဲ့ကြံရှိနေတဲ့ပင်စင်အခြေအနေကိုတက်တန်းတစ်ခုလုံးကိုဘုရားကန်းထဲမှာပဲဘာသာရေးလုပ်ငန်းနဲ့ပဲလုပ်တော့တယ်ဘယ်ဧည့်သည်နဲ့မှမတွေ့ဘူးဘယ်ဖိမှန်တကပြုတဲ့နေရာမှာမသွားဘူးသူသူဒီလုပ်ပဲလုပ်တယ်အဲ့ဒီလိုပဲသူတရားတွေပဲအတုနောက်ဘုန်းကြီးကြီးရောက်တဲ့အခါဆိုရင်သူဒါတွေလုပ်နေတယ်ဆိုတဲ့အကြောင်းပြောတော့ဘုန်းကြီးက ကဲတကာကြီးဒီလိုဆိုရင်ဒီပဋ္ဌာန်းတရားတော်ကြီးရွတ်ပါလားလို့ဘုညာတိုက်တွန်းလိုက်ပဋ္ဌာန်းကျမ်းစာ၅အုပ်ရှိတယ်ပဋ္ဌာန်းပြည့်စရာနေဒီတာလေးလောက်နဲ့ကျင့်တတ်မနေနဲ့လေလို့အဲ့ဒီမှာပဋ္ဌာန်းကျမ်းစာအုပ်ကြီး၅အုပ်ကိုဖြုတ်အောင်ရွတ်ပါအဲ့ဒါနဲ့ဒီပုဂ္ဂိုလ်ဟာပဋ္ဌာန်းကျမ်းစာအုပ်ကြီးကို တနေ့ကိုပြီးသလောက်ပြီးသလောက်သူဘုရားဝတ်တဲ့ဒါလည်းမပြည့်ဘူး ရွတ်တာဖတ်တာလည်းမပြည့်ဘူးပရိစိတ်တာလည်းမပြည့်ဘူးတရားထိုင်တာလည်းမပြည့်ဘူးအဲ့ဒီပဋ္ဌာန်းကျမ်းကို သူရွတ်နိုင်သမျှဒီနေ့ကိုတနာရီရွတ်ချင်ရွတ်မယ်နှစ်နာရီရွတ်ချင်ရွတ်အဲ့ဒီလိုနဲ့စာအုပ်ကိုဖတ်ပြီးရွတ်တယ်ကပြီးတဲ့နေရာကိုညှက်ထားခဲ့နောက်ရကျအဲ့ဒီနေရာကနေဆက်ရွတ်သူတလကြော်ကြော်နှစ်လနီးပန်းလောက်မှာပဋ္ဌာန်း၅ချမ်းပြီးသွားပဋ္ဌာန်း၅ချမ်းပြီးသွားအဲ့ဒီမှာဆရာတော်ပြီးပြီဆိုပြီးတော့တန်ဃာတွေသုံးပစ်ပြီးကတ်သေးတယ်ပဋ္ဌာန်းအောင်ပွဲဆိုပြီးတော့ အဲ့ဒီကံမှာဘုန်းကြီးရဲ့တိုက်တွန်းတယ်ဒကာကြီးရဲ့အချိန်ကြီးရနေတာပဲတစ်ခေါက်တည်းနဲ့ကျင်တ်မနေနဲ့အနည်းဆုံး၉ခေါက်လို့ရွရင် ကောင်းမယ်လို့ဘုန်းကြီးတိုက်တွန်းတော့အဲ့ဒီပဋ္ဌာန်းကျမ်းကြီး၅ကျမ်းကို၉ခေါက်ကျွတ်အောင်ရွတ်သွားတယ်အတူယူစရာမကောင်းဘူးလားခုအလန့်နေတဲ့အချိန်လေးမှာကျွန်တော် TVC လေးနဲ့ထိုင်းနေလို့မဖြစ်ဘူးဒီဖုန်းလေးပုတ်ပြီးတော့နေလို့မဖြစ်ဘူးကိုယ့်အတွက်ကိုပြင်ဆင်ဖို့ရမလိုအပ်ဘူးလား ဒီထဲကပင်စင်အဖိုးကြီးတွေဘွားကြီးတွေနော်ဒါတွေကိုအတုသတိပေးလိုက်တယ်နော်ဖုံးကြီးတွေပို့မနေနဲ့ဒါပဲကိုယ့်ရဲ့အချင်းကြီးကိုငါဒီမှာပဋ္ဌာန်းကျမ်းကြီးကိုဒီပြည့်စင်ကနေဒေတာလေးယွန်းလိုက်တနေ့လားလဲဒါယွန်းလိုက်တနေ့လားဒါလောက်လည်းမကျင်တတ်နဲ့ငါဒီငါးချမ်းကိုကြော့ရုံမယ်အခုအဲ့ဒီပုဂ္ဂိုလ်ဟာသူအငိမ့်စားရတဲ့အချိန်မှာသူဒီဟာကိုကိုးကောက်တောင်ကျွတ်တယ်ကိုးကောက်ကျွတ်တဲ့အခါကျတော့သူကလည်းပဲမနေဘုန်းကြီးရှောက်တယ်တပည့်တော်ကိုးကောက်ကျွတ်ပြီဗျာ ကဲဒီလိုဆိုရင်အခြေလေးအားသေးတယ်မို့လားဘာလို့အောင်မလို့ဘာမှအလုံးမရှိပါဘူးအဲ့လိုအလုံးမရှိရင်အဘိဓမ္မာခုနှစ်ကျမ်းပြီးအောင်ရော့ဆိုပြီးဘုန်းကြီးရုပ်ခိုင်းတယ်အဘိဓမ္မာခုနှစ်ကျမ်း12အုပ်ရှိတယ်အဲ့ဒီဘိဓမ္မာခုနှစ်ကျမ်းကို3ခေါက်ကျွတ်တယ်အဲ့ဒီလိုနဲ့သူရုပ်ဖတ်ပြီးဒီဟာပဲအလုပ်ပဲလုပ်နေတယ်တရားလုပ်လုပ်တာနဲ့ယွတ်တာဖတ်တာနဲ့ပဋ္ဌာန်းယွတ်တာနဲ့အသက်80ကျော်လောက်ကြတော့မကျမ်းပါမကျမ်းပါတဲ့အခါကာလကြတော့ အဲ့ရပေါ်လဲပြီဆိုတဲ့အချိန်ကြတော့တမီးအကြီးကမိသားစုတွေမှတ်သားဖို့နော်ဒီမိသားစုရဲ့နောက်ဆုံးအချိန်ကိုသူတို့ဘယ်လိုပြုကျင့်သွားတယ်ဆိုတာလေးကို အကုန်လုံးမိသားစုသားတွေတမီးတွေရောအကုန်မှတ်သားဖို့နေတယ်အဲ့ဒီမှာတမီးအကြီးဆုံးဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုတရားနဲ့စပ်ပြီးတော့ဖေတရားမှတ်နိုင်သေးလားတရားမှတ်သေးလားမေးတာမှတ်နေတယ်မသိဘူးမှတ်နေတယ်ဆိုရင်မှတ်နေတယ် ယ်လိုမှတ်နေတာလဲဘယ်လိုရှုနေတာလဲတေချာတေချာအောင်ပြန်မေးတယ်ဒီလိုမှတ်နေတယ်ဟုတ်ပြီဒီတိုင်းမှတ်နေနော်ဖေဖေဒီလိုမှတ်နေရမယ်အဲ့ဒီတိုင်းသမီးအကြီးကတရားမှတ်ဖို့လေးကိုတတိပေးတယ်ဟိုသမီးအလတ်ဖြစ်တဲ့ပုဂ္ဂိုလ်ဟာကုသိုလ်ကောင်းမှုတွေကိုတတိပေးတယ်ဖေဖေသမီးတို့ဘယ်မှာလဲတွားပြီးတော့ဖျားတည်ခဲ့တယ်လေဖေဖေကိုယ်တိုင်ရည်သေးချတယ်လေဘယ်ဆရာတော်ကြီးနဲ့လေဘယ်မှာကျောင်းဆောက်တယ်လေဘယ်မှာလမ်းခင်းတယ်လေ ဖေဖေရွာမှာပြန်ပြီးတော့လေဖေဖေเจ้าကြီးပြင်ပေးတာလေဖေဖေဖះကြီးပြင်ပေးတာလေအဲ့ဒါတွေသမီးအလတ်ကသွားသွားပြီးတတိပေးတယ်အဲ့ဒါတွေရောမှတ်မိလားဖေဖေမှတ်မိတယ်ဘယ်မှာသွားတော့ငါဟိုဘသူတောင်ပါသေးတယ်ဟောသူတတိရတယ်ဆိုတာကိုသူကတက်တည်ပြအဲ့ဒီမှာဟိုသမီးအငယ်လေးကြတော့ဘာလုပ်လဲအငယ်လေးကသူ့ဖေနှံရောက်သွားတဲ့ကဘုန်းကြီးပြောတဲ့အတိုင်းဘုန်းကြီးကတရဏဂုံလေးကိုတတိပေးရမယ် ဂုရံတရဏကိစ္ဆာမိဓမ္မတရဏကိစ္ဆာမိသံဃံတရဏကိစ္ဆာမိအဲ့ဒီတရဏဂုံလေးကိုမမေ့အောင်တတိလေးပေးဖြစ်နိုင်ရင်သမီးကရုပ်ပေးသူဖေဖေကလက်ရုပ်ပေးစီအတန်မထွက်ချင်နေပြီစီသူ့ရဲ့စိတ်နဲ့လက်ရုပ်ရင်လည်းရုပ်ပါးစပ်ကလေးလှုပ်ရုံလှုပ်ရုံရုပ်သူကလည်းဖေဖေအတန်မထွက်နဲ့မောနေမယ်အဲ့ဒီတော့စိတ်ထဲကနေပြီးရုပ်ပါအဲ့ဒီမှာသမီးကဘုရားတရဏကိစ္ဆာမိဘုရားကိုယ်ွယ်ပါဤဓမ္မတရဏကိစ္ဆာမိတရားကိုယ်ွယ်ပါဤသံဃာတရဏကိစ္ဆာမိသံဃာဒါလေးရုပ်ပေး ကဲမိသားစုသားတွေသမီးတွေမိဘရဲ့သွားရလမ်းကြောင်းကိုဖြောင့်ပေးတာဖြစ်တဲ့အတွက်ကောင်းသလားမကောင်းဘူးလားအတူယူစရာမကောင်းဘူးလားသိကောင်းတာကလျာဏမိတ်တာအဲ့ဒီနောက်ဆုံးအချိန်မှာကလျာဏမိတ်တာအရေးကြီးသလားအရေးမကြီးဘူးလားအေးအရေးကြီးတယ်မိတ်ဆွေဆိုပြီးတော့ဒီခါနဲ့တေကန်ဤစေစေကြမှာမင်းမင်းပစ္စည်းတွေကိုမင်းသားပေးမှလားသမီးပေးမှလားသွားမလုံးနဲ့ ။သွားပြီအဲ့ဒါအောက်ဆွဲချတာနဲ့အတူတူပဲ။အဲ့ဒီပုံမှာစိတ်ရောက်သွားတာနဲ့သွားပြီဘုံကပိဋ္ဌာဖြစ်ပြီ။ပိဋ္ဌာဆိုတာဘုန်းကြီးတို့ပြောပြောနေတဲ့သစေတရေပဲဒါပဲ။အဲ့တော့ဆွဲချလိုက်တာဒါကိုဆွဲလန်းပြီးတော့သာသမီကိုဆွဲလန်းသွားမယ်ပစ္စည်းဆွဲလန်းသွားမယ်ဆိုရင်အဲ့ဒီအဆွဲကအဲ့ဒီနဲ့ဖြစ်သွားတယ်။အဲ့တော့အခုဒီမှာသမီးလေး၃ယောက်ကသူ့ဖေကိုဒီတန်းတယောက်တယောက်စီတောင်းဝင်ယူတယ်။နောက်တကဇနီးဖြစ်တဲ့ပုဂ္ဂိုလ်ခင်ဗျားတို့တရိယာဘူးဒါဒါဇနီးဖြစ်တဲ့ပုဂ္ဂိုလ်တွေ ဒါကိုယ်တိုင်ကျင့်သုံးနိုင်ရင်ကျင့်သုံးဖို့နော်ဒီကနေ့ကြာမှသိပြီးတော့အချွဲမပြကဲမပြနဲ့အဲ့ဒါအကုန်လုံးစွဲသွားမယ်အဲ့ဒီမှာအဲ့ဒီဒကမာကြီးကသိပြီးတဲ့အခါကျတော့ဘုန်းကြီးရဲလေစွမ်းကြွတော့ဒကမာကြီးကလျှောက်တယ်ဆရာတော်ဘုရားတပည့်တော်ရှင်ဘုရားရဲ့ဒကာကြီးမကြမ်းပါတဲ့အချိန်မှာသူသမီးတွေနဲ့ပဲလွတ်ထားပြီးတယ်တပည့်တော်ကအခန်းထဲကလိုက်ကာလေးပဲချားလေးကလိုက်ကာချားလေးကပဲ တပည့်တော်လှမ်းပြီးကြည်ပါတယ်ဗျာတဲ့အနန္နာတော်မသွားပါဘူးတဲ့အနန္နာတော်မသွားဘူးဆိုတော့ဘုန်းကြီးပြောတယ်ဟာဒကမာကြီးဘာလို့မသွားတာလဲဆရာတော်ဗျာတဲ့တပည့်တော်နဲ့နှစ်ပေါင်း40ကျော်မောင်းတင်လာတာဖြစ်တဲ့အတွက်တပည့်တော်ရဲ့ကိုနန့်ကို तू သိတယ်ဗျာအဲ့ဒီတပည့်တော်ရဲ့ကိုနန့်ကိုသိလို့တပည့်တော်စီစိတ်ရောက်တော့ရင် तू ဒုက္ခရောက်သွားလိမ့်မယ်ကဲဘုန်းကြီးတို့ယောဂီများသဘောပေါက်ရဲ့လားကိုယ့်ကို စွဲသွားရင် तू သွားပြီ အဲ့ဒီအစွဲကဆွဲချတာအောက်အဲ့ဒီအစွဲကိုမဖြစ်အောင်မို့ဒီမှာဒကမာကြီးကသူရှောင်းနေတယ်တပည့်တော်တဲ့ဒကာကြီးကိုလက်ကလေးနဲ့တောင်စမ်းမကြည့်ဘူးတဲ့ဘယ်မှကမ်းမကြည့်ဘူးတဲ့ဘုန်းကြီးကလည်းမေးတယ်ဘာလို့မကင်တာလဲမေးတယ်တပည့်တော်ရဲ့အထိအထိအတွေ့ကိုသူမှတ်မိတယ်ဗျာတပည့်တော်ရဲ့အထိအတွေ့ကိုသိတယ်တပည့်တော်ရဲ့အထိအတွေ့ကိုသိတဲ့အတွက်တပည့်တော်ပေါ်မှာစိတ်ရောက်သွားရင် तू ခက်ခဲသွားလိမ့်မယ်ဗျာ तू ဒုက္ခရောက်လိမ့်မယ် ဒါကြောင့်မို့တပည့်တော်လက်ကလေးနဲ့တောင်တို့ထီပြီးတော့မကိုင်းပါဘူးဗျာဆိုကဲအဲ့ဒါအတူယူဖို့ကောင်းသလားမကောင်းဘူးလားတည်ဆုံးသွားတဲ့ပုဂ္ဂိုလ်အတွက်လမ်းကြောင်းဖြောင့်မှုအတွက်လွတ်ပေးတာဟုတ်တယ်မို့လားဒါမကျင်နာတာမဟုတ်ဘူးနော်ဘုန်းကြီးစိတ်ထဲမှာအော်ဒကမာကြီးဒီလောက်ပေါင်းလာပြီးတော့မှနော်အနန္တတောင်မသွားဘူးဆိုတော့ဘုန်းကြီးစိတ်ထဲမှာအဲ့လိုဖြစ်တာဒါပေမဲ့ तू ပြောပြတော့လေရှင်းနေလိုက်တာအော်တရားသဘောနဲ့တိတ်ကောင်းတာပဲ လူတိုင်းလူတိုင်းဒီလိုကျင့်သုံးနိုင်ရင်အကောင်းဆုံးပဲလို့ဘုန်းကြီးသဘောပေါက်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုယ့်အတွက်တည်ဖို့ရတစ်နှစ်ကုန်တိုင်းတစ်နှစ်ကုန်တိုင်းနေရလားဝေးရလား။ဇိနာအချိန်တိုင်းယူရင်း၍တရွေ့၍ပုံမြင့်ညာကုန်ပြီဖြစ်၍မရဏတန်တိကကြီးသူငယ်သူဘယ်မဟုပဲတေဝခရီးသူတစတတစနီးနီးလား။ဒါလေးကိုသိဖို့ပဲ တစားတဲ့တစားပဲတရက်ကုန်တိုင်းတရက်ကုန်တိုင်းတစ်စက္ကန့်ကုန်တိုင်းတစ်မိနစ်ကုန်တိုင်းတစ်နာရီကုန်တိုင်းနီးလာတာအဲ့လိုနီးနီးလာတာလေးကိုကိုယ်တိုင်သဘောပေါက်ဖို့စောစောကဘုန်းကြီးပြောတယ်နွားတကုံဆွဲသွားတဲ့နွားခြေတလန်းလှမ်းလိုက်တာနဲ့သေဖို့တလန်းနီးသွားတယ်လို့ပဲတနှစ်ကုံသွားတာနဲ့တနှစ်သေဖို့ဘာဖြစ်သွားတာနီးနီးသွားတာအဲ့လိုနီးသွားတာလေးကိုသဘောပေါက်ပြီးတော့ကိုပြင်ဆင်တဲ့ပြင်ဆင်တိုက်တာကို ကြိုတင်ပြီးတော့ပြင်ဆင်ထားဖို့ရမလိုအပ်ဘူးလားဒါကြောင့်ဇိဏမရဏတန်တိကကြီးသူငယ်သူဘယ်မဟုတ်ပဲသေဝခရီးသူတစတဲ့တစနီးခဲ့ကြပြီဇီဝိတုအနာဂတိရတ္တအနာဂတနောက်ကာလဝေဇီဝဆက်ရှိတေယံမျောတွေးထူရေးဒီကရတ္တတွေးစဉ်တွေးစဉ်ရှေ့ရခင်တဲ့မမြင်အကြောင်းတူတောင်းလာလေကိုယ့်ရဲ့အသက်ဟာအခုအသက်50ဆိုရင် နောက်ထပ်အနှစ်90နေဖို့ရဖြစ်နိုင်သေးရလားနေဖို့ရနိစ္စသလားမနိစ္စဘူးလားနိစ္စဘူးပြေဖို့ပဲနေတာကိုယ့်ရဲ့အသက်ပြန်ပြီးတော့ဒီအသက်လောက်နေဒီနှစ်လောက်နေရပါဦးမလားတွေ့ကြည့်မဖြစ်နိုင်တော့ပြေဖို့ကပဲနေသွားဒါကြောင့်သူ့ဝေသူ့ဝေနိဗ္ဗာန်ခေါ်လေးနောက်တဲ့နေ့၌ရွေ့ရွေ့တပန်းရောက်တိုင်းပင်လင်ပင်ကောနတာ ပြည့်ရန်ဗန္ဒီထိုခီးတို့တားမနိုင်စီးမနိုင်တားစီးလို့မရနိုင်ပဲအမြဲတမ်းရင်းရံလျက်ရှိတရက်ကုံသွားတိုင်းတရက်ကုံသွားတိုင်းသေဖို့ဘာဖြစ်သွားတာလဲနေနေသွားပြီဒါကြောင့်ဘုန်းကြီးတို့ယောဂီများမိမိတို့အတွက်ကြိုတင်ပြီးတော့ပြင်ဆင်သင့်တာပြင်ဆင်ဖို့မလိုအပ်ဘူးလားကဲတစ်ခေါက်ပြန်ဆိုမယ်ငါနဲ့ရွယ်သူငါအောက်လူကြီးသူသေးချများလာပြီ ခဏမစဲပူဇမြဲကိုလည်းတေပဲနီးခဲ့ပြီစရာမီတောင်ကိုရဲလောင်သေအောင်မြိုက်တော့သည် မသေးရခင်သွားလန်းစဉ်ကြိုးတင်ပြင်းသင့်ပြီမသေးရခင် သွန်လန်းစဉ်ကြိုးတင်ပြင်းတင်ပြီခေဒီနေ့တရားတော်လာတိုင်ဘုန်းကြီးတို့ယောဂီများမိမိတို့အတွက်တရက်ကုန်နဲ့တလကုန်နဲ့တစ်နှစ်ကုန်တိုင်းသိဖို့နီးနီးလာပြီဖြစ်တဲ့အတွက်မသေးခင်ချိန်လေးအတွင်းမှာကြိုတင်ပြီးတော့ပြင်ဆင်သင့်တာတွေတေဖို့တေဝရောက်တဲ့အခါမှာရင်ဆိုင်ရဲအောင်ပြင်ဆင်သင့်တာတွေပြင်ဆင်ထားဖို့မလိုအပ်ဘူးလားဗျာ။ အဲဒါကြောင့်မို့ဘုန်းကြီးတို့ဓမ္မအဲသာသနာဂုံကြီးကျောင်းတိုက်ကြီးရဲ့ဓမ္မမိသားစုများအားလုံးပေါ့မိမိတို့ကိုကိုမိမိတို့ပြန်လဲပြီးတော့ဆင်ញင်သုံးသပ်ပြီးတော့တနေ့တနေ့တနေ့ကုံသွားတိုင်းတနေ့ကုံသွားတိုင်းတေဖို့နီးလာပြီဆိုတာလေးကိုဒီမရဏနုဒ္ဓတိကမ္မဋ္ဌာန်းလေးကိုသဘောပေါက်ပြီးတော့မိမိတို့ကြိုတင်ပြီးတော့ပြင်ဆင်သင့်တာတွေပြင်ဆင်တိုက်တာတွေကြိုတင်ပြီးတော့ပြင်ဆင်ပါလို့ တတိပေးရင်းနဲ့ဒီနေ့တရားဏိကုံးချုပ်ပါသည်ဒါကဲအလုံးစုတောင်းမျှဝေကြရအောင်နော်ဤသို့ပြုရာမြတ်ပုံညာကြောင့်ချမ်းမြအေကြည် 白梅里的雪地头桥，南门高坡，摇摇瓦楼，偷偷白话，千里亚历，斗卡比良，山门阿宝。 မကောင်းဟူသည်မြမတွေ့ရပဲသဗ္ဗအိဆာမင်္ဂလာကိုရွေကတာတိုင်းရှာစေတော်ယနေ့ယခု ပြုပြုသည်မြတ် မြတ်ဘာကကိုဟောယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတော့ယနေ့ခရစ်နှစ်2023မေလ20ရက်စနေနေ့ဒီကနေ့ပြုတဲ့ကုသိုလ်တွေယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတော့ဒီနေ့ပြုကြတဲ့ကုသိုလ်တွေဒီနေ့တရားစခန်းဝင်ရဲ့ဒုတိယနေ့မှာအာယုံဇွမ်းနဲ့အာရဒါနကုသိုလ်ရှင်များဒေါက်တာမျိုးသက်လွင် ဒေါက်တာမြတ်မြင့်စုအောင်မိသားစုများရဲ့လူလိုဖြစ်တယ်နေစွမ်းချိန်ကာကလမှာလည်းပဲနေစွမ်းနဲ့အာဟာရဒါနလူတန်းတဲ့ကုသိုလ်ရှင်များဒေါက်တာဦးမျိုးရှင်ဒေါက်တာရည်ရမြင့်မိသားစုများမှာဖြစ်တယ်။အဲဒီလိုအာယုံစွမ်းနဲ့နေစွမ်းနဲ့စက္ကလူတန်းတို့တရားရှုမှတ်ရတဲ့ယောဂီပုဂ္ဂိုလ်တွေမှာမိမိတို့အာယုံစွမ်းတဲ့နေစွမ်းအတွက်ပူပင်စရာလိုသေးလား မိမိတို့တရားကိုအေးအေးဆေးဆေးဖြတ်မောက်တန်တန်အားထုတ်လို့မရဘူးလားချမ်းချမ်းသာသာအားထုတ်လို့မရဘူးလားဘာမှကို ပူပင် ကြောင်းကြစရာမရှိတော့နောက်တစ်ခါညနေပိုင်းကျတော့ဟောညနေမှာညစာမစားကြတဲ့ဥပုပ်တိယောဂီသူတော်စင်များကိုဖြိုရမကနေအပြင်မထထန်းလွင်နဲ့ကိုမောင်မောင်တို့မောင်နှမတစုကနေပြီးတော့ညနေပိုင်းမှာဖြိုရမကတွေလူတန်းကြတယ် အဲ့ဒီမိမိရဲ့ဆံလောင်မုတ်သိခြင်းဆင်းရဲတွေကိုမလွတ်မြောက်ဘူးလားဆံလောင်ခြင်းလွတ်မြောက်သွားပြီဆိုတော့ချမ်းသာတာပေါ့ဒါကြောင့်မို့သူတို့လူဒန်းနဲ့ဖြိုရင်လေးကိုမိမိတို့သုံးဆောင်ပြီးတော့လည်းပဲမိမိတို့တရားတွေကိုအေးအေးဆေးဆေးချမ်းချမ်းသာသာအထုနိုင်သုံးရတရားစခန်းအတွင်းမှာတောက်ရည်နဲ့အချိုရည်အလှရှင်များမှာကိုစောစောအောင်နဲ့မသက်မဆုသဲမုံမိသားစုများကနေပြီးတော့သုံးရတိုင်တိုင် ယောဂီသူတော်စင်များတောက်သုံးရည်တောက်ရည်မလိုအပ်ဘူးလားရေမတောက်ရရင်ဘယ်လိုမှမနေနိုင်ဘူးလေအဲ့တော့ရေလေးတောက်နေရမှာအဲ့တော့ပင်ပန်းနေတဲ့ပုဂ္ဂိုလ်မောပန်းနေတဲ့ပုဂ္ဂိုလ်ကရေလေးတောက်လိုက်ရင်မောပန်းပြေပြီးတော့မချမ်းသာဘူးလားအေးချမ်းသာသွားတယ်ဒါကြောင့်မို့ခု၃ရက်တာအတွင်းမှာတောက်ရည်နဲ့အချူရည်များကိုလည်းပဲကိုယ်စောစောအောင်နဲ့ မဆုသဲမုံမိသားစုများကလူတန်းညာဒါဗောဓိညောင်ရီသွန်းပွဲအာလုံးကြောက်လာကြတဲ့ပြိတ္တများကို ဟာရဒါနအနေအချင်းကျွေးမွေးအခမ်းရတဲ့လူကုသိုလ်ရှင်များကတော့ဥမင်းသိန်းဒေါ်လူညွန့်နေမိသားစုဥနိုင်အောင်ဒုမြတ်တိတာထွေးမိသားစု မထထလွင် ကိုမောမောမောင်နှမတစုကိုစောစောအောင်မဆုသဲမုံမိသားစု မတ်အေမီမိသားစုများကနေပြီးတော့အာရဒါနာတွေလှူကြတယ်အဲ့ဒါဘယ်နေ့ကလှူတာလဲဒီကနေ့လှူတာလေဟုတ်တယ်မို့လားဒါကြောင့်မို့ဆိုယနေ့ယခု ပြုပြုသည်မြမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမာဆောင်ကြ ကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေဘေငါဝေသည် မြာထွေတာဓုခေါ်စေတော်အမြာအမြာအမြာယူတော်မူကြပါကုန်လောတာဓုတာဓုတာဓုအမြာအမြာအမြာ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းမိမိတို့ရဲ့တန်ត្រာခရီးအတွေ့ကြိုတင်ပြီးတော့ပြင်ဆင်တဲ့သင်ပြင်ဆင်တိုက်တာတွေကိုကြိုတင်ပြင်ဆင်နိုင်ကြပြီလျင်သာသနာဂုဏ်ကြီးကျောင်းတိုက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဥဒ္ဒတနာဆရာတော်ဥနန္ဒသီတိတို့နဲ့အတူလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။ Uh,